ဦးဇင်းတို့ဒီနေ့ကောဇာသက်ကရ1383ခုတဘူရဲလာဇန်6ရက်ခရစ်သက်ကရ2012ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့ဦးဇင်းရဲ့ဓမ္မသင်တန်း2012ခုနှစ်အတွက်ဒီနေ့စတင်ပြီးတော့လေ့လာကြမှာဖြစ်ပါတယ်အဲဒါ ဒီတစ်ပတ်လေ့လာမဲ့တုတ်တံကိုမဟာသမယတုတ်တံကိုရွေးချယ်ထားပါတယ်ဆိုတော့မဟာသမယတုတ်တံကိုဦးဇင်းတို့လေ့လာကြမယ်နာယူကြမယ်မှတ်သားကြမယ်ပေါ့ဒီမဟာသမယတုတ်တံကိုဦးဇင်းတို့ပြိဿဒေတာနာမည်အရင်နေပြီးသားကျွမ်းဝင်ကြပြီးသားဖြစ်ပါတယ်တခါခမောင်တက်ကမေးလို့ ရှင်ဘုရားဒီတခါဘယ်တုတ်တန်သင်ပါလဲတဲ့ဆိုတော့ဦးဇင်းကမာသမယတုတ်တန်ကိုသင်ခြင်းတယ်ဘာဖြစ်လို့လဲဆိုတော့မာသမယရဲ့သဘောသွားကသူ့ကြီးဘက်ကတော့ဘာမှတော့မထူဆန်ဘူးအမှန်တည်းပြောရရင်တော့နတ်တည်းရဲ့နာမည်ခေါ်တာပဲဒါပေမဲ့မာသမယတုတ်ဒီနတ်တွေကိုနာမည်ခေါ်ပြီးနှုတ်ဆက်ပြီးတဲ့အချိန်ကမဟောတဲ့တုတ်တန်နေနောက်ပိုင်းကအမတန်လှစ်လာဖို့ကောင်းတယ်လှစ်လာဖို့လည်းကောင်းတယ် ပြီးတော့ခက်တာကလည်းလွန်းနေတာပဲနော်အဲ့ဒီတုတ်တန်နေရာရောက်ခါကျမှဖတ်ပြမယ်ဘာကြောင့်ခက်တယ်လဲဆိုတာဗမာစာဖတ်တရတဲ့နဲ့ဘာမှမသိလိုက်ဘူးအနဲ့တဲ့ဝေရဆိုတာအဲ့ကြမှသိတယ်စကလုံးရဲ့နောက်ွယ်ကအထိပ္ပယ်ကတတ်တတ်စလုံးကတတ်တတ်ဘာမှမဆိုင်ဘူးဒါကြောင့်ဒါလေးကိုဦးဇင်းတို့လေ့လာကြည့်ရင်ကောင်းမယ်ဆိုပြီးတော့လေ့လာဖို့ဦးဇင်းရွေးချယ်တာဒါကလည်းပဲတခြားကြောင့်မဟုတ်ပါဘူးမာစီဆိုတော်ဘုရားကြီးကဟောပြီးသားရှိတယ် ကြာပါပြီတော်တော်ကြာခဲ့ပြီပေါ့နော်မဆီဆိုတော်ဘုရားကြီးကမဟာသမယတုတ်တံပထမဆုံးအဲ6တုတ်ရှိတဲ့ထက်မှာနောက်ဆုံးဖြစ်တဲ့ပုရဗေဒဆိုတဲ့တုတ်တံကိုစပြီးတော့ဟောတယ်လူတွေမှာတတ္တဝါတွေမှာဇယ6ပါးဗုဒ္ဓဆိုတဲ့ပညာဇယများတဲ့အဲ့ဒီအတွင်းဇယများတဲ့ပုံကိုယ်တွေအထူးသဖြင့်နတ်တွေပြမာတွေကိုမြတ်စွာဘုရားကအသိပညာကြီးတဲ့ပုံကိုယ်တွေအတွက်ကိုပုရဗေဒတုတ်တံကိုတည်သဟောတာ ဟောတော့ပြောင်းပြန်ပေါ့နော်သူအောက်အောက်ကနေအထက်ကိုတက်တယ်လို့ဖြစ်တယ်ဒါတော့အဲ့ဒီသုတ်တံကိုဟောပြီးတဲ့ချိန်ခါမှာရန်ကုန်မှာဟောတာမဟုတ်ဘူးစေရွှေဘုစစ်ခွန်မှာဟောတာအဲ့ဒီတက်ခွေကြီးကိုစာအုပ်ဖြစ်ထုတ်တော့နိုင်ငံတော်ကောင်စီဝေဦးလာမောင်ကအဲ့ဒီစာအုပ်ကိုဖတ်ပြီးတော့သဘောကျလို့ကျန်တဲ့သုတ်တံတွေကိုလည်းဆဟောပါအောင်လို့အဲ့ဒီတုန်းကရှောက်ခဲ့တယ်နော်အဲစောစောလေးတုန်းကတော့သာသနာရေးမှာလောက်တယ်နော်နိုင်ငံတော်ကောင်စီဝေဦးလာမောင်ဆိုကြားဘူးမှာပေါ့အဲ့တော့ဦးဇင်းတို့လည်းပဲဒီစာအုပ်တွေဖတ်လေ့လာတော့ဒီ မာသမယတုတ်ကိုရှေ့ပိုင်းနဲ့ဟောတဲ့ဘုန်းကြီးများပေမဲ့တကယ်အနှစ်သာရကိုဟောတဲ့ဘုန်းကြီးတော်တော်ကိုရှားတယ်ရှားမယ်ဆိုလဲရှားတဲ့နဲ့ဦးဇင်းလည်းဘာမှမသိဘူးစရောကြီးဟောတဲ့တရားစာဥဒ္ဒါမရှိဦးဇင်းလည်းဒီဟာတွေဘာမှနားမလဲဘူးပြတ်တောင်းတောင်းကြီးတွေတိတိကြီးတွေပြီးတော့စကလုံးလေးတစ်လုံးရဲ့နောက်ွယ်မှာလည်းပဲနည်းနည်းလိုက်တဲ့အဓိပ္ပာယ်ကလည်းမပြောနဲ့တော့နော်ချက်ထွင်လည်းမကုံတော့ဘူးအဲ့ဒီလိုမျိုးဒါတော့ဦးဇင်းက သွားတရိရတယ်ဟိုဒကာကြီးဥညာချင်းရှောက်တယ်ဦးဇင်းဒီနိရဏသုတ်တံကိုပြောတော့ကနောက်ပိုင်းတွေကတော့ခက်တယ်တိတ်ပြီးတော့ခက်လုံးလို့ရှင်လဲလူတွေအတွက်လင်းနဲ့တိတ်ခက်လုံးလို့ရှင်လဲနားမလဲပဲနေလိမ့်မယ်ဆိုဦးဇင်းကနည်းနည်းခက်ကြော်ကြော်လို့သွားမလို့ဆိုတော့ရှင်ဘုရားခက်လို့နားမလဲလို့ကြော်မယ်ဆိုရင်ဒီပြီးတော့နောက်ဘယ်တော့မှနားမှာမဟုတ်ဘုရားဆိုတာနဲ့ဦးဇင်းအဲ့ဒီတော့ကဆောင်းအောင်တော်တော်လေးချက်ပြီးတော့သွားခဲ့ဘူးတယ်လေဒါကြောင့်မလို့ဦးဇင်းအဲဒီတိုင်းပဲခက်လို့တာမလစ်လာဘူးဆိုတော့တို့တရားဓမ္မတွေလည်းဒီသုတ်တံတွေ လေ့လာပြမှာမဟုတ်ဘူးတို့လည်းပဲစာကြည့်ပြမှာမဟုတ်ဘူးဆိုပြီးတော့ဦးဇင်းအဲ့ဒါလေးကိုရွေးချယ်လိုက်တာအဲ့တော့မဟာသမယတုတ်တန်ကသူ့ရဲ့နောက်ပိုင်းမှာဟောတဲ့မဟာသမယ6တုတ်ဆိုတာရှိတယ်နော်အဲ့ဒါကအချိန်ဦးဇင်းတို့ဘယ်လောက်ရမလဲမှာမူတည်ပြီးတော့ကုံတလောက်သွားမယ်ပေါ့လေဒါတော့ပထမပိုင်းမှာမဟာသမယရဲ့ဏိဒန်းကိုအရင်စလေ့လာ ဒါဒီသုတ်တံကိုရွေးလိုက်တဲ့ချိန်ကမှတက်တိုက်ဆိုင်ဆိုင်ပဲမဟာသမယသုတ်ဆိုတာတက်တက်ပြောရင်ငြိမ်းချမ်းရေးသုတ်ဘာသုတ်လဲအေးတကယ်ပြောရင်ငြိမ်းချမ်းရေးလောက်ရတာနော်ဒါတော့မဟာသမယဆိုတာမဟာဆိုတာက ကြီးသောများသောအဲ့ဒီကြီးသောများသောကလေနောက်ထပ်သူ့ကိုစကလုံးတင်စရာမရှိလောက်အောင်ကြီးတယ်လို့အဓိပ္ပာယ်ရှိတယ်မဟာဆိုတာလူတိုင်းသိပြီးသားနော်ဒီနေရာမှာပါဠိလိုက ပြောမယ်ဆိုလို့ရှိရင်တော့တခါတလေမှာ ဦးဇင်းတော့သုံးတာကြားကောင်းကြားဘူးလေမဟာမဟာဆိုပြီးတော့သုံးတာရှိတယ်တိတ်ကြီးတာတည်းပို့ပြီးတော့ကြီးတယ်လို့ပြောချင်တာနော်အဲ့ဒီတိုင်းပဲဒီမဟာသမယသုံးမှာမဟာဆိုတဲ့စကားလုံးဒီအမတန်ကို ကြီးကျယ်တယ်များပြားတယ်ပြောမယ်ဆိုလို့ရှိရင်တော့ဟိုအရေးအတွက်အပြင်ပြောမယ်ဆိုလို့ရှိရင်တော့ affinity လောက်တောင်ပြောချင်ပြောလို့ရမှတင်တယ်အဲ့လောက်ထိများအောင် तू ကတိတ်များလွန်းတယ်လို့ပြောတာရိုးရိုးကောင်းတွေပဲနံပါတ်တော့မဟုတ်တော့တော်တော်ကြည့်ကိုများတာ ပြီးတော့တမယဆိုတာစုဝေးတာစုစည်းတာဆိုတော့ဒီအစုအဝေးကြီးအစည်းအဝေးကြီးဟာအမတန်ကြီးလွန်းလို့အမတန်ကြီးသောအစုအဝေးအစည်းအဝေးလို့ဗမာလိုခေါ်တယ်နော်ဒါတော့မြတ်စွာဘုရားရှင်မှာဒီတုတ်တန်ကို လာဖို့နာယူတဲ့နတ်တွေမြမာတွေရဲ့အရေးအတွက်ကညာလွန်းလို့ဒါကိုဆင့်ခေါ်ထားခြင်းလည်းမရှိဘဲနဲ့ သွားကြမယ်ဆိုတဲ့စိတ်တူသဘောတူတစ်ချိန်တည်းမှာရောက်လာတာဒါတော့နတ်တရဲ့အစည်းအဝေးကြီးမှာဟောတဲ့တုတ်တံဖြစ်လို့ကြီးစွာသောနတ်ဒုစီဝေကြီးလို့ပြောခြင်းပြော နတ်တွေပြမာတွေစုဝေးမိတဲ့တုတ်တံကြီးဒါတော့အကြောင်းအရာကဘာကိုဥတည်ရတယ်လဲဆိုရင်ဆွေတွေမျိုးတွေရံဖြစ်တာကနေဥတည်ရတယ်ဒါတော့ဒီဆွေတွေမျိုးတွေကိုမြတ်စွာဘုရားက ငြိမ်းချမ်းရေးအတွက်ဟောတာဖြစ်လို့ဒီသုတ်တံကိုငြိမ်းချမ်းရေးသုတ်တံလို့လည်းတချို့စတော်တွေနာမည်တက်ပြီးတော့ဟောသွားကြတာရှိတယ်။ကြားကောင်းကြားဘူးလိမ့်မယ်။စတော်ဦးဇင်းတို့ကလည်းငြိမ်းချမ်းရေးသုတ်တံကိုရွေးမိထားတာဖြစ်တယ်။ဦးဇင်းတို့ရဲ့အမိမြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးတွေလုပ်နေတယ်ဆိုတော့အော်တိုက်ဆိုင်လိုက်တာကောင်းလိုက်တာမကောင်းဘူးလား။ကောင်းတာဗောငြိမ်းချမ်းရေးဆိုတာနေရာတိုင်းမှာလူတိုင်းလူချင်းကြတာပဲ။ဆိုတော့ ဒီငြိမ်းချမ်းရေးကိုလှုပ်တဲ့အခါမှာငြိမ်းချမ်းရေးကိုဖော်ဆောင်တဲ့ပုံကိုယ်တွေဟာအမတန်မှစိတ်ရှည်ရတယ်နော်အမတန်စိတ်ရှည်ရတယ်ပြီးတော့မှမိမိငြိမ်းချမ်းရေးလှုပ်တယ်ဆိုတဲ့အခါမှာငြိမ်းချမ်းရေးကိုဘယ်လိုနည်းနဲ့လှုပ်မလဲဆိုတဲ့နီးပြူဟာလည်းရှိရတယ်လှုပ်ချင်တဲ့စိတ်ရှိတိုင်းထလှုပ်လို့မဖြစ်ဘူးနီးပြူဟာရှိရတယ်နော်ဘယ်လိုကစမှာလဲဘာကစလုံးမှာလဲဒါတော့မြတ်စွာဘုရားဒီသုတ်တံကိုဟောရင်ဟောရင်ဟောရင်နဲ့နာပြီးရင်သိလိမ့်မယ် တချို့ထင်တာမြတ်စွာဘုရားတပ်ပိညုတပဲဒီလောက်ဆိုရင်အကုန်သိလို့ဒီလိုထင်တာဘယ်ဟုတ်မလဲဘယ်ဟုတ်မလဲမြတ်စွာဘုရားကပထမဆုံးအိယာကထတဲ့အချိန်ကစပြီးတော့ဒီနေ့ to do list ကိုအရင်လောက်ရတာလူတွေ to do list လောက်တယ်ဆိုတော့မိနစ်တစ်နေ့ကမှခက်စားလာမြတ်စွာဘုရား to do list လောက်တာပြီးတော့နှစ်ပေါင်း2000နဲ့3000လောက်ကတည်းကလောက်တာ to do list အဲ့ဒီမှာရှိတယ်ဘယ်လိုလဲဆိုရင်မာကရုဏာတဘာမနဲ့ဝင်စားပြီးတော့ အဲ့ရကနိုးတာနဲ့အဲ့သမာဘဝင်စားပြီးဒီနေ့ငါဘသူ့ကိုခြေချွတ်ရမလဲဆိုပြီးတော့သူ့ရဲ့ဉာဏ်ပထရာကွန်ရက်ကိုဖြန့်ကြည့်ပြီးတော့မှစัจ java လာအနန္တအကုန်ကြည့်ပြီးတော့အဲ့ဒီဉာဏ်ကွန်ရက်ပိုက်ထဲမှာပါတဲ့သူဒီသူဒီနေ့လောက်ရမယ်ချွတ်ရမယ်ဟောရမယ်ပုံကိုယ်တွေပဲဆိုတော့မြတ်စွာဘုရားကဉာဏ်ကွန်ရက်ဖြန့်ပြီးတော့အဲ့ပိုက်ထဲမှာပါတဲ့လူကိုပုံကိုယ်တ attva နတ်ကိုမြမာကိုဟောတာဆိုတော့ဦးဇင်းတို့အဲ့ဒါကြည့်လို့ရှိရင်ဦးဇင်းတို့ပိုက်ထဲမှာမပါခဲ့တဲ့ ပိုက်လွတ်ပုံကိုယ်တွေအဲ့ဒါစဉ်းစားကြည့်ဦးဇင်းတို့ဘုရားညံနဲ့ပေါ်မလာခဲ့ဘူးဒါကြောင့်မလို့ကြံခဲ့တာဒါတော့ကောင်းပြီဒီနေ့သုတ်တံကိုစကြဆိုဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဏိဒံကိုမှတော်တော်ချီရမယ်ယံဖြစ်တာကရိုးရိုးဖြစ်တာမဟုတ်ဘူးအမျိုးချီပြီးတော့ဖြစ်တာအဲ့ဒီအမျိုးဘယ်တော့မှစတယ်လဲဆိုတော့ကဘာဥနောက်ကိုပြန်ဆုတ်သွားတယ်တိတ်တော့မဆုတ်ရဘူးကဘာဥအစလောက်ပဲဆုတ်ကြလို့ နော်ဒီနေ့မာသမယသုတ်တန်ကြီးကိုဟောမှာက ဟောကြားတဲ့ပုဂ္ဂိုလ်သည်မြတ်စွာဘုရားပါနာကြားတဲ့ပုဂ္ဂိုလ်တွေထဲမှာတော့ပြိဿဘုရားရှိမှရှိတဲ့လူသားအနေနဲ့တော့တာကိဝမင်းသားတက်ကြမျိုးနွယ်ကရဟန်းဖြစ်တဲ့ရဟန်းဒါပေါင်း900ရှိတယ်အာယုန်ထဲမှာပြုလို့ရအောင်လို့ဒါပေမဲ့အဲ့ဒီမာသမယသုတ်တန်ကိုနာဖို့လာယူတဲ့နာဖို့လာကြတဲ့နတ်မြမအရေးတို့ကတော့ခုနပြောပြီးအရေးအတွက်ကင်ကနန်းချမထား အများကြီးဆိုတာလောက်ပဲပြောထားတယ်ဒါတော့ဘယ်မှာဟောမှာလဲဆိုရင်မြတ်စွာဘုရားရဲ့ဖွားရကပိလုနေပြည်တော်ရဲ့အပြင်ဘက်မှာမဟာုံတော်ဆိုတာရှိတယ်ရှေ့တုန်းကတော့တောကြီးရဲ့မဟာုံမွဲခေါ်တယ်မဟာဆိုတာကြီးတဲ့ဝနဆိုတာတော်ဝါလေးကိုတစ်ချောင်းတက်နတ်ငယ်အသက်ထဲလိုက်တော့ဝုံဆိုတဲ့ဖြစ်သွားတယ်နော်မိဂဒါဝနကိုမိဂဒါဝုံမဟာဝနဆိုရင်မဟာဝုံဆိုပြီးတော့ဝါလေးတစ်ချောင်းနဲ့တက်ပြီးထည့်ပြီးတော့မဟာဝုံဆိုပြီးခေါ်တယ် အဲ့ဒီမဟာဝုံတော့ကြတော့ဟိုနားမှာလည်းကြီးတော့ကြည့်ရင်မဟာဝုံပဲဒီနားလည်းတော့ကြည့်ရင်မဟာဝုံဆိုတော့မဟာဝုံတွေကတိုင်းအလိုက်ကွဲနေတယ်ဆိုတော့အခုမဟာဝုံတော်ဆိုတာကကပိလဝတက်ကတိုင်းထဲမှာရှိတယ်မဟာဝုံတော်အဲ့ဒီတော်ဒီဟိုကဟိမွန်တာဘက်နဲ့ဆက်နေတယ်ဟိမွန်တာတောင်တန်းဘက်ကတော်ကြီးနဲ့ဆက်နေတဲ့မဟာဝုံတော်အဲ့တော့အဲ့ဒီတော်ထဲမှာမြတ်စွာဘုရားဟောတဲ့နေရာကကပိလဝနေပြည်တော်ဆိုတာတိုင်းအားဖြင့်တက်ကတိုင်း အဲ့တော့အဲ့သက်ကတိုင်းထဲမှာရှိတဲ့မဟာုံတော်တဲ့မှာမြတ်စွာဘုရားဟောနေတယ်ဒါအာယုန်နဲ့မှယူလို့ရဖို့ဘုရားရှင်မှာကတော့ရဟန္တာပေါင်း900အဲ့ဒီရဟန္တာကဘယ်ရလာတယ်လဲဆိုရင်တက်ကြမျိုးနွယ်ကနေရဟန်းဝက်လာတဲ့ရဟန်း900ရဟန်းအသက်ကလေးတွေပဲလောလောလတ်လတ်ရဟန်းဝက်ပြီးရဟန္တာဖြစ်လာတာနော်ရဟန်းသက်တွေပေါ့ဒါပေမဲ့ရဟန္တာတွေဖြစ်နေပြီနာယူတဲ့ပြိတ္တဒီထဲမှာလူသားအားဖြင့်900ရှိမယ်ဒါပေမဲ့ နတ်ပြည်မှာပြိဿကမရေတွတ်နိုင်ဘူးတဲ့ဟောမဲ့အချိန်ကနေယုံလာပြီးနေ့ညနေနေအဝင်လာအထွက်အချိန်ကလေးမှာဟောမှာနေယုံလာပြီးနေ့ညနေခင်နေလေးကဝင်တော့မယ်လာကလာပြီးဆိုတော့အရှိကထွက်နေပြီအဲ့ဒီအချိန်လေးမှာဟောမှာအဲ့တော့ဦးဇင်းတို့မဟာသမယတုတ်ကိုနာယူတဲ့အချိန်ခါမှာ ဒီသုတ်တန်ကိုဟောတဲ့အချိန်ကမှမူရင်းဖြစ်ဖြစ်ခဲ့တဲ့နောက်ခံ background ကိုအဲ့ဒါလို mix ထဲမှာ image ကိုယူလို့ရအောင်လို့ဦးဇင်းကပြန်ပြီးတော့ဇက်ပနဲ့ခဲနေတာဒါတော့အကြောင်းအရာကတော့မဟာသမယဆိုတာဟာတဲ့တဲ့ပြောမယ်ဆိုရင်မြတ်စွာဘုရားရှင်ကိုတရားနာဖို့ရောက်လာတဲ့နတ်တွေပြမာတွေကိုမျိုးတူရတူရအုပ်စုလိုက်အုပ်စုလိုက် ခေါ်ပြီးနှုတ်ဆက်တာပဲဒါပဲမဟာသမယတုတ်တာနေမှာဒါပို့လို့ဘာမှမပါဘူးနော် ဒါတော့မြတ်စွာဘုရားပြောမယ်ဆိုရင်နှုတ်ဆက်တဲ့တုတ်တန်ကြီးပဲအဲပြီးမှသူ့နောက်ကလာမဲ့တုတ်တန်တွေကြမှာတကယ်တရားသားတွေလိုက်လာလိမ့်မယ်နော်ဒါတော့ဒါဟာဦးဇင်းတို့တုတ်တန်ရဲ့အကျဉ်းချုပ်ကိုထုတ်ပြထားတာဆိုတော့ဒီမဟာသမယတုတ်ကိုမြတ်စွာဘုရားမအောင်တော်တဲ့မှာရဟန္တာ900ကိုရှေ့ကထားပြီးတော့နတ်ပြမှာပြိတ္တကိုဟောတယ်လို့ဒီနေရာလေးကစပြောလိုက်မယ်ဆိုလို့ရှိရင်တရားကဘလုံးမမပြည့်စုံတော့ မပြည့်စုံတဲ့အခါကျတော့နောက်ကျောင်းကိုပြန်သွားမှမဟာသမယတုတ်ဖြစ်ပေါ်လာဖို့အကြောင်းတရားကိုပြန်သွားမှလင်းနေသွားလိမ့်မယ်ဒါတော့တချို့နေရာကိုခြုံပြောမယ်ဆိုရင်ဦးဇင်းတို့ကဘာဦးအစမှာလူသားတယောက်ယောက်ျားကောင်းပုံတရံအင်္ကာအကျင့်ဝတ်သက်ခါပြည့်စုံပြီးတော့လူတွေရဲ့ပြဿနာပေါင်းရှိသမျှကိုသူကလိုက်လံဖြေရှင်းပေးနေတဲ့လူကြီးတယောက်ရှိတယ် သူ့ရဲ့အရာမောင်းအင်္ဂါပြည့်စုံဉာဏ်ပညာပြည့်စုံတဲ့သီလသမာဓိပြည့်စုံတဲ့အတွက်နောက်ပိုင်းသူ့ကိုလူကြီးနေရာတင်တင်ပြီးတော့မှပြဿနာရှိတိုင်းသူ့ရဲ့အဆုံးအဖြတ်အဆုံးအမကိုယူပြီးတော့မှလူတွေကအဲ့ဒီလိုနေလာတဲ့အတွက်ကြောင့်ကြံတဲ့လူတွေအားလုံးကသူ့ကိုတညီတညွတ်ထဲလေးစားပြီးတော့အဲ့ဒီလူကိုလူအများကဝိုင်းဝန်းသမုတ်လို့ပထမဆုံးသောဘယင်သည်မဟာသမတလို့ခေါ်တယ်။ဗါတယ်လေမဟာသမတသူ့ကိုလူအများကဝိုင်းဝန်းပြီးတညီတညွတ်ထဲ နော် unanimously approve လုပ်လိုက်လို့မဟာသမတမင်းလို့ခေါ်တာသမတဆိုတာသမုတ်ထားတာလူအများကသူ့ကိုတို့ရဲ့ဘယင်ဖြစ်သမုတ်ထားတာပါဠိလိုမဟာအာလုံးညီညီညွတ်ညွတ်အကုန်လုံးဆိုလိုတယ်သမတကသမုတ်ထားအဲ့ဒီမင်းကအစပဲဖြစ်ချင်တော့အဲ့ဒီမင်းဟာဦးဇင်းတို့ဂေါရမမြတ်စွာဘုရားအလောင်းတော်ဖြစ်နေတာနော်အဲ့ဒီကစမယ်ပြီးတော့အဲ့ဒီကနေမာသမနာမင်းမနဲ့မင်းစပေါင်းမြောက်များစွာဆင်းလာတာ ဆင်းသက်လာပြီတဲ့ခါကျတော့ဦးဇင်းတို့ဘယ်ကိုရောက်တယ်လဲဆိုလို့ရှိရင်မစ္စစ်ပေါင်း2သိန်း5000 2556ဆက်မြောက်မှာအောက်ကကမင်းဆိုတာပေါ်လာတယ်အဲ့ဒီအောက်ကကမင်းဟာအခုနကဦးဇင်းတို့တစ်ကြသာကွယ်မင်းမျိုးတွေဖြစ်ဖို့အစပဲအဲ့ဒီကစရလိမ့်မယ်နော်သူ့နေရာကိုအောက်ကကမင်းဆိုတဲ့ မင်းဖြစ်တဲ့အချိန်ကမှမင်းစပေါင်း2,500,2556ရောက်မြောက်ဖြစ်သွားပြီအဲ့ဒီမှာမှတခါအောက်ကကမင်းကလည်းပထမအောက်ကကမင်းဒုတိယအောက်ကကမင်းတတိယအောက်ကကမင်းရဲ့လို့အဲ့ဒါလို့ရှိသေးတယ်ဒါတော့တတိယအောက်ကကမင်းလက်ထက်မှာပြဿနာဖြစ်တယ်အဲ့တော့အောက်ကကဆိုတာအယောင်အဝင်းကိုပြောတာဥက္ကာဆိုတဲ့အယောင်မျိုးစကားပြောရင်ပါဇက်ထက်ကအယောင်တွေထွက်လို့ နော်သူ့ကိုအောက်ကကမင်းလို့ခေါ်တာဒါတော့အဲ့ဒီအောက်ကက မင်းမှာမိဖုရားကြီးကနေပြီးတော့မွေးထားတဲ့သားသမီး9ယောက်ထဲမှာသားက4ယောက်သမီးက9ယောက်ရှိတယ်အဲ့ဒီသား4ယောက်သမီး9ယောက်ရပြီးတဲ့အချိန်ခါမှာဘုရင်ကြီးရဲ့မိဖေခေါင်းကြီးကနတ်ရွာဆန်သွားရောက်နတ်ရွာဆန်တဲ့အတွက်ကြောင့်မလို့သူကနောက်ထပ်တခါမင်းသမီးချောချောလေးတယောက်ကို မိဖုရားအဖြစ်မြှောက်လိုက်တာမြှောက်လိုက်ပြီးတော့သားလေးတယောက်ရတယ်အဲ့ဒီသားလေးကသူကသူ့နာမည်ဇန်တုလို့ခေါ်တယ်အဲ့ဒီတော့ဒီချိန်မှာတော့ဘုရင်ကြီးနည်းနည်းတက်တော့ရလောက်ပြီဒါတော့အသက်ကြီးကကြမှာမိဖုရားငယ်ချောလလေးကနဲ့သားလေးတယောက်ရတယ်လည်းပဲနော်သူကမိမိရော့ရော့နဲ့အဲသားပေါ်ချစ်တဲ့စိတ်ကမှွန်နေပေလိမ့်မယ်အဲ့ဒါတော့သူ့ရဲ့မိဖုရားခေါင်မြှောက်လိုက်တဲ့အသက်လောလောလတ်လတ် မိဖုရားအငယ်ကိုစုပေးတယ်နော်ကိုင်းသားတော်လေးလည်းမွေးတာဖြစ်တဲ့အတွက်ဒီသားလေးမွေးပေးတဲ့အတွက်သူ့ကိုစုတော်လက်တော်ပေးတဲ့အနေနဲ့မင်းကြိုက်တဲ့စုတောင်းပါလို့ပြောတာအဲ့ဒီလိုပြောလိုက်တော့မိဖုရားလေးကသူချစ်ချင်းမတောင်းဘူးနော်ဒါတော့သူကဘာလုပ်လဲဆိုသူဆွေတွေမျိုးတွေနဲ့တိုင်ပင်တယ်ဆွေတွေမျိုးတွေနဲ့တိုင်ပင်တဲ့အခါကျတော့သူတို့ကဘာကိုကြည့်တယ်လဲဆိုတော့နန်းကိုကြည့်တယ်ဒါတော့နှစ်သားဟာသား9ယောက်ထဲမှာအငယ်ဆုံးတဲ့စောစောကမယေကြီးတွေကမိဖုရားကြီးတွေက4ယောက် သူနှစ်ကတယောက်သူ့ကိုနန်းစဉ်ယာတုတိုင်းဆင်လိုက်ရင်နံပါတ်5မှာရှိတယ်နော်နံပါတ်5မှာရှိတဲ့အခါကျတော့နင်းသားနန်းရဖို့လမ်းမမြင်ဘူးဒါတော့နင်းသားကိုနန်းစောစောရစေခြင်းနဲ့ဆိုရင်တော့ဘယင်ကြီးရှင်မှာ ထိနန်းတောင်းအဲ့ဒါလိုအကြံပေးတာအကြံပြုတော့ဒါကောင်းတယ်ဆိုပြီးတော့မှဘယင်ကြီးကိုသူကအဲ့ဒီကြမှာပြောတယ် gain အရှင်မင်းကြီးတောင်းပါဆိုတဲ့ဆုကိုတောင်းပါမယ်တဲ့ဒါတော့တောင်းပါဆိုတော့ ဘုရားကျွန်တော်မျိုးရဲ့သားကလေးကိုထိနှံအပ်ဖို့စုလိုပါတယ်အဲ့ဒီစုကိုတောင်းပါတယ်ဆိုပြီးတော့ပြောတာတဲမိတ်တဲ့မိမ့်ပါပဲနော်သူ့ရှင်မှာသားကြီးတွေရှိနေပါလိမ့်ဒါတိုက်ပြပြမဲ့ခံနော်တိုက်ပြပြမဲ့ခံဒါတော့နေရငါ့ကို ပြစ်စည်းအောင် လုပ်တာပဲဆိုမပေးသေးဘူးနော်ညင်းဆန်တယ်အဲ့ဒီတော့မိဖုရားကဘယ်လိုလုပ်တယ်လဲဆိုလို့ရှိရင်နော်သူ့ဘက်ကအခွင့်အလမ်းလေးตาတိုင်း ။ဘာပြောတယ်လဲဆိုတော့တာတာထိုးထိုးလေးပြောတယ်ဘယင်ဆိုတာပြောပြီးတဲ့စကားတီးရတယ်။နော်။ဖခင်ကျွန်တော်မျိုးမှာဆူတောင်းတာမဟုတ်ဘူးအရှင်မင်းကြီးကပေးတာ။အရှင်မင်းကြီးကတောင်းပါဆိုလို့ဒီဆုကိုတောင်းတာ။ဆိုတော့ရှင်မင်းကြီးကဆူတောင်းဆိုလို့တောင်းပြီးတော့လည်းမပေးဘူးဆိုတော့ဘယင်ရဲ့လက္ခဏာသူတော်ကောင်းလက္ခဏာနဲ့မညီဘူး။ဆိုတော့ဘယင်ဆိုတာပြောပြီးတဲ့စကားတီးရတယ်ဆိုတော့သူဟာကနှုတ်ရခဲမြှို့ရခဲထွေးရခဲဖြစ်နေတယ်ဒီဟာ အဲ့ဒီတော့ gain ဒါတော့ပြောပါများတော့လဲသူ့ဘက်ကစကားကိုနော်ဖြစ်ဖို့ကခက်နေတော့သားကြီး၄ယောက်ကိုခေါ်သမီးတွေလည်းခေါ်အဓိကသားတွေခေါ်ပြီးတော့သားကြီးဟာအိမ်ရှင်မင်းသားဖြစ်နေမှာပဲဒီချိန်မှာအဲ့ဒီတော့သားကြီးတွေခေါ်ပြီးတော့အဖေတော့ဒီလိုဒီလိုစကားလွန်သွားပြီဒါတော့မင်းတို့အဖေရဲ့ဆန္ဒကိုကုညီဖြည့်ရှင်းပေးတဲ့အနေနဲ့ တိုင်းပြည်ထဲမှာမင်္ဂလာဆင်တော်မြင်းတော်ယထာတော်သုံးခုကိုခြံပြီးတော့တိုင်းပြည်ထဲကနေလိုချင်တဲ့စာနာရိတ်ခါဆင်မြင်းယထာလက်အော်ပညာရှင်အကုန်လုံးအင်ဂျင်နီယာတိဆောက်ရေးလုပ်ငန်းတွေလုံးမလဲဆိုတော့လယ်သမားအကုန်လုံးမင်းလိုချင်တဲ့လောက်ကိုခေါ်ပြီးတော့တို့ဇဗုရိပကျွန်းကြီးဆိုတာအကျယ်ကြီးရှိပါသေးတယ်တဲ့တိုင်းနေမြို့တွေရွာတွေတဲလို့ရသေးတယ်ဒါကြောင့်မင်းတို့ကြိုက်တဲ့နေရာမှာမြို့ရွာတဲပြီးနေကြကြ အဖေသေးကကြမှဒီကိုပြန်လာမင်းတို့နန်းယူသူအဲ့ဒါလို့ပြောတာဆိုတော့သားတွေလည်းပဲအဖေကိုအာနာအဲအဖေကိုမလွန်ဆန်ချင်တာနဲ့သူ့အဖေဆင်ပြေစေဖို့ဆိုပြီးတော့ gain ဒါဆိုသူ့အဖေပြောတဲ့အတိုင်းပဲလိုက်နာပါတယ်အဲ့ဒီတော့လိုက်နာတော့တိုင်းပြည်ကထွက်ရတော့မယ်တိုင်းပြည်ကထွက်တော့မယ်ဆိုတော့သူ့အကိုတွေတိုင်းပြည်ကသွားတော့မယ်ဆိုတော့ နော်လိုအပ်တဲ့အချွေးရမ်းတဲ့အတိုင်းဝက်နေအကုန်လုံးကတခါတည်းတိုင်းပြည်တပြည်စားအကုန်ပါရမှာဆိုတော့သူ့ညီမတွေကလည်းဒါတော့သူတို့လည်းမနေဘူးတဲ့သူ့ကိုယ်တွေသွားရင်မရှိဘူးဆိုရင်သူတို့လည်းလိုက်မယ်သူတို့အကိုတွေအတွက်လိုအပ်တာဖြည့်အောင်ဆိုပြီးတော့ညီမ9ယောက်ကလည်းလိုက်တဲ့ထဲပါသွားတယ်ပြီးတော့ကြံတဲ့အမတ်ကြီး၈ယောက်လည်းပါသွားတယ်ပညာရှိအမတ်ကြီးတွေတိုင်းပြည်တည်တဲ့အခါမှာသူတို့ကလိုအပ်မယ် ဒါတော့တိုင်းပြည်တစ်ခုတည်တော့မယ်ဆိုလို့ရှိရင်လိုအပ်တဲ့အင်္ဂါတွေတိုင်းရေးပြည်ရာတွေကိုစီမံဖန်တီးတတ်မယ်အမတ်ကြီး၈ယောက်လည်းပါတယ်ပြီးတော့နောက်ကနေမင်းသားတွေကိုကြီးညိုချစ်ခင်လေးစားတဲ့တိုင်းသူပြည်သားတွေလည်းအများကြီးလိုက်သွားတာဘလောက်ထိ များတယ်လဲဆိုရင်သူတို့မှာရှိတဲ့စစ်အင်အားလူအင်အားနဲ့တိုင်းပြည်ငယ်လေးတစ်ခုကိုဝင်သိမ်းလိုက်ရင်တောင်ရနိုင်လောက်တယ်တဲ့အဲ့လောက်ထိများသွားတာဒါပေမဲ့မင်းသားတွေစဉ်းစားတယ်ဇဂုရိပါကျွန်းကြီးဆိုတော့အကျယ်ကြီးပဲရှိသေးတယ် သူများနိုင်ငံကိုဘာလို့အနိုင်ထက်ပြုပြီးတော့တို့တိုင်းပြည်တပြည်ထောင်ပါလဲတို့ဘာသာတို့မြေလွတ်တဲ့နေရာမှာတိုင်းပြည်ထောင်မယ်ဆိုပြီးတော့သူတို့ထွက်သွားတယ်ထွက်သွားတော့ဘယ်ကိုရောက်တယ်လဲဆိုရင်အခုနကပြောတယ်ဟိမုန်တာတောင်တန်းနဲ့ဆက်နေတဲ့တောကြီးတစ်ခုကိုရောက်တာအဲ့ဒီတောကြီးဒီကျွန်းကျွန်းပင်နေပေါ်တဲ့တောဖြစ်တယ်ကျွန်းတော်ကြီးနော်အိန္ဒိယမှာကျွန်းပင်နေရှိတယ်ဘုရားကြီးရောက်ပြီးတော့လူသိလည်းမကျွန်းတော်ကြီးဖြတ်ရတာကြီးကြီးတွေအဲ့ဒါကနိုင်ငံကုန်ဖြစ်နေဟိုတန်းထားတာကျွန်းတော်ကြီးတွေရှိတယ် အဲ့တော့အိန္ဒိယနေပေါ်မှာအဲ့ဒီခက်ကကျွန်းတော်ကြီးတွေအကြီးအကျယ်ရှိကုန်ပေါက်တယ်အဲ့ဒီကျွန်းတော်ကြီးတွေကို ရောက်တော့ယတိတပားနဲ့သွားတွေ့တယ်အဲ့ဒီယတိကသူကပုံနာတထိတကြွေမျိုးကနေပြီးတော့မှလူဘဝကိုရှောင်ခွာပြီးယတိဝက်လာတာနော်ယတိဝက်လာတော့သူ့နာမည်ကကပိလတဲ့အဲ့ဒီကပိလယတိကြီးကအဲ့ဒီမှာယတိဝက်ပြီးနေတယ်နေတော့ အဲ့ဒီတိုင်းပြည်မြို့ရတည်ထောင်မှုရောက်လာတဲ့မင်းကြီးမင်းသားတွေနဲ့သွားတွေ့တာဒါတော့အဲ့ဒီသူတဲချောင်းလေးသင်္ကန်းချောင်းဆောက်ထားတဲ့နေရာဟာသူကပုံနာမျိုးပညာရှိဖြစ်တဲ့အတွက်ကြောင့်မြေတွေရဲ့သဘောလက္ခဏာကြံအင်ကိုသိတယ်ဘယ်နေရာဟာအောင်မြေလဲဆိုတာသိတယ်ဆိုတော့သူအဲ့ဒီနေရာကိုတောထွက်လာတဲ့အခါမှာဘာတွေသွားတွေ့တယ်လဲဆိုရင်အဲ့ဒီမှာအဲ့ဒီသူတဲချောင်းလေးလှုပ်တဲ့နေရာရဲ့ပတ်ဝန်းကျင်မှာရှိတဲ့တက်ပင်တွေအကုန်လုံးသူကညာဘက်ကိုရစ်ပြီးတော့ဒီလိုအပင်တွေကိုတက်တာ နော်ဒါတော့တစ်ပင်တိုင်းဒီညာရစ်ချင်မှရစ်မဲ့သဘောရှိတယ်။နွယ်တွေမြစ်တွေခြုံနေသည်မိမိရစ်ပတ်တက်ရမယ့်အပင်ကိုညာဘက်ကိုရစ်ပြီးတော့လက်အရာရည်ရစ်ပတ်တက်တယ်။ပြီးတော့အညွတ်နဲ့မှန်သမျှသည်အရွတ်တွေကအရှိဘက်ကိုဒီလိုမျက်နှာမူနေတယ်။ဒါထူးခြားတဲ့လက္ခဏာတစ်ခု။ပြီးတော့တသက်လုံးကနိုင်လာတဲ့ရှင်တစ်တို့ကြားတို့ကတမင်းတို့ဝတ်တို့ကိုစားဖို့လိုက်ပြီးဆိုရင်တဲ့အဲ့ဒီနေရာကိုရောက်ပြီဆိုရင်အစာကံတမင်တို့ ဝက်တို့ကမိမိကိုစားမယ်ခြင်သစ်တို့ကြတော့ပြန်ပြီးတော့မှန်မှုတာမကက်ရဲမစားရတော့ဒါတော့တသက်လုံးရှုံးခဲ့တဲ့တမင်တဲ့ဝက်တွေကသူတို့ကပြန်ပြီးတော့ခြင်သစ်နဲ့ခြင်သစ်ကိုပြန်ပက်တဲ့နေရာပြန်ခတ်တဲ့နေရာတမင်ကလည်းပြန်ခတ်တယ်ဝက်ကလည်းပြန်ပက်တယ်ဒါတော့ကြားတို့ခြင်သစ်တို့ခြင်သစ်တို့ကအဲ့ဒီနေရာမှာသူတို့ရှုံးတာပဲပြီးတော့နောက်ကနေစားဖို့လိုက်လာတဲ့မွေကလည်းသူက အဲသူစားမဲ့အကောင်ကိုတွေ့ရင်မွေးကမွေးဖားကိုတွေ့ရင်ဖားကမွေးကိုပြန်ပြီးတော့မန်မန်မှုတာဖားကနေမွေးကိုပြန်မျိုးတဲ့နေရာနော်ကြောင်ကလည်းကြွက်ကို စားမယ်လို့လိုက်ရင်ကြွက်က ပြန်မန်မှုလို့ကြောင်ထွက်ပြေးတဲ့နေရာဆိုတော့တမင်တော်ဝဲကြားကြွတ်တို့ကပြန်ပြီးတော့မိမိရန်သူကိုတသက်လုံးနိုင်လာတဲ့ရန်သူကိုပြန်ပြီးတော့တော်လှန်တဲ့နေရာဒီအဲ့ဒီနေရာပဲ ဒါတော့တက်ပင်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲနွေမြင့်တက်ပင်တွေကလက်ရရဲ့ထက်လှက်ပတ်ပြီးတော့တက်ပင်ကိုတက်ပြီးရင်အညွတ်အညွတ်တွေကအရှိဘက်ကိုမျက်နှာလှည့်တာဖြစ်တဲ့အတွက်ဒါဟာဇဘူရိပကျွန်းရဲ့မြေအထွတ်အဖူးအုတ်မြေတို့ရဲ့အုတ်ကမြေမြေတို့ရဲ့အထူးအောင်မြေဖြစ်တယ်ဆိုပြီးတော့အဲ့ဒီနေရာမှာကပိလဝရသေကြီးကသင်္ကန်းကျောင်းဆောက်တာအဲ့တော့အဲ့ဒီနေရာကိုသူကသင်္ကန်းကျောင်းဆောက်ပြီးနေတဲ့အချိန်ခါမှာအခုနကမြို့သစ်ရွာသစ်တဲဖို့ မင်းသားတွေရောက်လာတယ်ရောက်တော့သူတို့ကိုမေးကြည့်လိုက်တော့သူတို့ရဲ့အကျိုးအကြောင်းပြောပြတော့ gain ဒါဆိုမင်းတို့မြို့သိရွာသိတဲမယ်ဆိုရင်တော့တိပြင်မသွားနဲ့ငါရည်သိကြီးနေတဲ့နေရာမှာမင်းတို့တဲကြမင်းတို့မြို့သိရွာသိတဲမယ်ဆိုရင်ဟောဒီနေရာမှာမင်းတို့နန်းတဲသူနေတဲ့နေရာမှာဗါတယ်လေနန်းတဲနန်းတဲတာအဲ့မှာနန်းတဲနိုင်ငံတော်တခုအနေနဲ့ပြောမှဆိုလွတ်တော်ရုံဟောဒီမှာဆောက်လို့ပြောတာနော် နန်းတီးပြီးတော့မှကျန်တဲ့နေရာတွေမှာကျန်တဲ့မြို့သားရွာသားတွေကိုအဲ့ဒီမှာမြို့တယ်အဲ့ဒါလိုမေးတာဒါတော့အဲ့ဒီကပိလဝရသေးကြီးဆိုတာဟာလည်းဘသူလဲလို့မေးရင်အဲ့ဒီချိန်ကျတော့ဖရာအလောင်းတော်ဖြစ်နေတာနော်ဒါတော့စဉ်းစားမှာကဖရာအလောင်းတော်ဟာတမိုင်းကိုကြိုပြောမယ်ဆိုရင် तू နေမဲ့ तू ဖွားမဲ့ तू ဖရာဖြစ်မဲ့မြို့မှာလာပြီး तू ကိုယ်တိုင်မြို့တယ်ပေးထားတာကပိလဝဆိုတာဒါတော့ မင်းသားတွေကပြောတာအရှင်ရသေအရှင်ရသေကတဲချောင်းနဲ့နေတဲ့နေရာကိုနန်းဆောက်ပြီးတော့မြို့တရမယ်ဆိုအရှင်ရသေတွေနေရာဘယ်မှာနေမှာတော့ဆိုတော့ငါရသေတွေမင်းတို့ဘာမှမပူနဲ့ဒီမြေကြီးတိုးတီတောင်တွေအများကြီးရှိသေးတယ်ငါတင့်တော်တဲ့နေရာနေလို့ရတယ်ဒါတော့မင်းတို့မင်းသားတွေဟောဒီမှာမြို့တည်ပြီးနေဒါတော့ဒီမြေကြီးမြေတို့ရဲ့အထုအဖူးအောင်မြေဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာဒွန်းစန္ဒတရောင်းစားတောင်မှဒီနေရာနေခဲ့လို့ရှင်စစ်ချက်မင်းဖြစ်နိုင်တယ်အဲ့လောက်ဒီမြေအောင်မြေဖြစ်တာ အဲဒါကြောင့်မလို့ဒီရေသေးကြီးကဘာပြောတယ်လဲဆိုရင်ဟိုဒီနေရာမှာနန်းဆောက်ပြီးလို့ရှိရင်တဲ့ကပိလဝကပိလရေသေးကြီးကနေရာပေးတဲ့အတွက်မင်းတို့ဟောဒီနေရာကိုကပိလဝတ္ထုနေပြီးတော့မြို့တော်လို့နာမည်ပေးပါဟောမြို့ကိုပါနာမည်ပေးခိုင်းတာသူ့နာမည်ကကပိလကပိလဖြစ်တဲ့အတွက်ဝတ္ထုဆိုတာတီနေရာမြေနေရာကိုပြောတာဆိုတော့ကပိလဝတ္ထုကြီးနေတဲ့မြေနေရာကိုမြို့တီဆောက်လို့ကပိလဝတ်မြို့တော်နေပြီးတော့လို့အဲ့ဒီမှာခေါ်တာ ကပိလဝတ်မြို့တော်အဲ့ဒီကစခဲ့တယ်ဒါတော့သူကတော့တင့်တော်တဲ့နေရာလေးမှာသွားပြီးတော့သတင်းသုံးတယ်နော်ဒါတော့အဲ့ဒီကပိလဝတ်မြို့တော်မှာအခုနကမင်းသားတွေကမြို့တည်ပြီးတော့နေကြပြီမြို့တည်ပြီးတော့နေကြတဲ့ခါကျတော့ကပိလဝတ်နေပြည်တော်ဆိုပြီးတော့မှနာမည်တစ်ခုရသွားပြီကပိလဝတ်မြို့ကြီးပေါ့မြို့ပေါ့အဲ့ဒီကနေပြီးတော့မင်းမင်းသားတွေကမြို့တည်ပြီးနေတဲ့အခါမှာသူတို့အိမ်ထောင်ပြရမယ့်အရွယ်တွေဖြစ်နေတယ်ဒါတော့ ပါသွားတဲ့အမတ်ကြီး၈ယောက်ကစဉ်းစားတယ်ဒါကသူတို့ရဲ့အမျိုးအနွယ်ကဆင်းသက်လာတဲ့အခုနကပြောမာသမတမင်းကနေပြီးတော့မှအောက်ကကအခုဆင်းသက်လာသည်ထိအောင်သူတို့အမျိုးအနွယ်ကြီးအမျိုးချင်းပဲပေးစားတယ်ဒီပြင်အမျိုးတော်ဘာနဲ့မပေးစားဘူးဒါတော့သူတို့မှာခေါင်းခဲစရာအဲ့ဒါဖြစ်နေပြီဆိုတော့ဒီကိစ္စကိုစီစဉ်ဖို့ကပညာရှိအမတ်ကြီးတွေနေနဲ့တိုင်းရေးပြည်ရာစီစဉ်ဖို့ကအမတ်ကြီး၈ယောက်ကသူတို့ခေါင်းရိုက်စဉ်းစားတဲ့အခါမင်းသားတွေခေါ်ပြီးတော့မှမိဘရှိရင်တော့မိဘတွေလောမယ်တာဝန် ဒါတော့မိဘမရှိတော့သူတို့တာဝန်ဖြစ်ပြီသူတို့ကလူကြီးဖြစ်တဲ့အတွက်ကိုင်းဒါတော့ဒီအမျိုးမပစ္စည်းရေးဒီမင်းသားတွေရဲ့အမျိုးမပစ္စည်းရေးကိုလည်းအရေးကြီးတော့သူတို့ ਨੇ အမျိုးတူအမျိုးသမီးရှာလို့မရဘူးသူတို့ထက်မှာအမျိုးကွဲနေတယ်အမျိုးကွဲနေတာဖြစ်တဲ့အတွက်ကြောင့်နောက်ဆုံးကြတော့ဘယ်လိုလုပ်တယ်လဲဆိုလို့ရှိရင်အမျိုးမပစ္စည်းရေးကိုရည်စူးပြီးတော့သူတို့မှာပါလာတဲ့ညီမအရင်တွေနဲ့အိမ်ထောင်ပြူရတာဆိုတော့ ညီမ9ယောက်ထဲမှာအကြီးဆုံးကိုတော့အမကြီးအမိယာထားပြီးတော့ကြံတဲ့ညီမ၄ယောက်နဲ့အကို၄ယောက်နဲ့အိမ်ထောင်ပြုရတာအိမ်ထောင်ပြုတော့သူတို့အဲ့ဒီလိုနေရင်ကနေပြီးတော့မှသူတို့အမျိုးမပစ္စည်းကိုအိမ်ထောင်ပြုပြီးတော့မှတိုင်းပြည်ထောင်တော့အဲ့ဒီတဲ့င်ကိုဟိုးကမူရင်းတိုင်းပြည်မှာကြံခဲ့တဲ့ဖခင်ကြီးကကြားတယ်နော်ကြားတဲ့အခါကျတော့သူ့သားတွေကသူတို့ရဲ့အမျိုးမပစ္စည်းကိုညီမတော်များနဲ့အိမ်ထောင်ပြုပြီးတော့ အမျိုးထိန်းသွားတယ်ဆိုတာကြတော့အဲ့ဒီမှာသူကဥဒန်းကျူးတဲ့စကားလေးတစ်လုံးရှိတယ်နော်ဥဒန်းကတော့တကြဝတဘောကုမာရောတကြဝတဘောကုမာရောတချို့နေရာပါဠိတွေမှာတက္ကဝတဘောကုမာရောလို့ရှိတယ်အဲ့ဒီမှာစကလုံးလေးရဲ့စကလုံးလေးပထမဆုံးအလုံးလေးဒီပါတယ်လေတကြဝတဘောကုမာရောတကြဆိုတာလည်းမတွေ့ဘူးလား သူ့ရဲ့နောက်ကလက်သေးကွင်းလေးနဲ့တချို့ပါဠိမှာတက်ကလို့လည်းသုံးတယ်တက်ကဝတ္တဘောကုမာရောဗမာလိုပြောမယ်ဆိုဟာငါသားတွေကတင်စွမ်းနေတာပဲလို့အဲ့ဒါလိုပြောတာဗါတယ်လေငါသားတွေကတင်စွမ်းနေတာပဲလို့ပြောတာကုမာရောဆိုတာသားတွေပြောတာเนาะမင်းသားတွေဘောအရှင်တို့ကုမာရောငါရဲ့သားတော်တွေဟာเนาะတကြဝတ္တတက်ကဝတ္တတင်စွမ်းနေတာပဲ तू မထင်ထားဘူးလုံနိုင်မယ်လို့အမျိုးကိုထိတ်နိုင်မယ်လို့မထင်ထားဘူး မတင်ထားတဲ့အတွက်ကြောင့်မလို့ဒါဒီအမျိုးမပစ္စည်းကိုသူသားတွေထင်နေလို့အဖေကဖေအေကြီးကနေနန်းတော်တဲ့ကနေအဲ့ဒီစကလုံးကိုဥဒန်းကျူးတာဥဒန်းကျူးတဲ့အတွက်သူ့ဖခင်ဥဒန်းကျူးတဲ့စကလုံးရဲ့ပထမဆုံးစကလုံးဒီတက်ကြဖြစ်နေတဲ့အတွက်သူတို့ကိုတက်ကြမျိုးလို့ခေါ်တာဘာလို့ခေါ်အေးတက်ကြမျိုးအဲ့ဒီကစခဲ့တာအဲ့ဒီတော့ တက်ကြမျိုးရဲ့ဆိုပြီးတော့မှအဲ့ဒီမှာသူ့ရဲ့ဖခင်ကြီးဥဒန်းကျူးတဲ့ဇကလုံးကိုအမိပြုတက်ကြမျိုးလို့ခေါ်တယ်ပြီးတော့လည်းပဲနော်ဒီမင်းသားတွေနေတဲ့တိုင်းပြည်ကိုဒီအခုနကစကလုံးလေးနှလုံးမှာဒုတိယလုံးကတက်ကဆိုတော့စွမ်းနိုင်တဲ့မင်းသားတွေတီထောင်တဲ့နိုင်ငံတိုင်းဖြစ်လို့တက်ကတိုင်းဗါတယ်လဲအေးသူတို့တိုင်းပြည်လေးကတီးတော့တီးသေးလေးပါ province လေးသေးလေးပါပဲ ပြောမယ်ဆိုရင်ရှေးတုန်းကတော့အသွားလာတဲ့ခက်ခဲလေးတော့အခက်ခဲတဲ့ခါကျတော့ minus ဆက်လောက်ဝင်တမြို့တီတက်တိုင်းပြည်ထောင်လိုက်တာတဲ့တယ်ပြောရင်ဒါပဲနောင်တွေ့လိမ့်မယ်နော်ဘာကြောင့်လဲဆိုတော့ဦးဇင်းတို့အိန္ဒိယအခုရောက်သွားတဲ့ခါကျတော့တွေ့တာပဲသူတို့တိုင်းကြီး16တန်းဆိုတော့ဒီနေ့ပြောမယ်ဆိုရင်ပြည်နယ်3ပြည်နယ်စာလောက်ပဲရှိတယ်ဘာမှမကြည့်ဘူးနော်ကျတော့ရှေးတုန်းကတော့ဒါကိုပဲခွဲခြမ်းပြီးတော့16ပြည်တောင်ထောင်ထားတာဆိုတော့ဘာမှမကြည့်ဘူးဒါတော့ပြည်ဆိုတာရှေးတုန်းကစကလုံးကဒီနေ့ကပြောရင်မြို့ကိုပြောတာ ပုရဆိုတာနော်အိန္ဒိယသွားတဲ့လူတွေသိလိမ့်မယ်စကလုံးလေးတဲ့နောက်မှာပူရပူရလို့သုံးတယ်နော်ဘာပူညာပူရဆိုပြီးတော့အဲပူရဆိုတာမြို့ပြောတာနော်ပါဠိလိုပုရနော်ဗမာပြည်မှာနန်းနန်းတော်အဝတွေမှာရေးတယ်မို့လားဇေယပုရကြားဘူးတယ်မို့လားမန္တလာပုရကြားဘူးလားမကြားဘူးပုရဆိုတာမြို့ပြောတာ နော်မန္တလာနေပြည်တော်လို့သုံးရင်သုံးွယ်ပေါ့ဒီနေ့ခေတ်ဆိုရင်မြို့လိုပါဒါတိုင်းပြည်ဆိုတဲ့အတိတ်ပဲလည်းရှိတယ်ဒါကြောင့်ဦးဇင်းတို့မြန်မာဆရာတော်များကဒီပုရဆိုတဲ့ပါဠိကိုပြန်တဲ့အခါမှာပြည်ဆိုတဲ့စကားလုံးနဲ့ပြန်တာဖြစ်တဲ့အတွက်ဦးဇင်းတို့မျက်စိထဲမှာကဒီနေ့ခေတ်တိုင်းပြည်လိုအကြီးကြီးတွေပဲမျက်စိထဲသွားမြင်နေတာအမှန်ကမဟုတ်ဘူးဦးဇင်းထင်တယ်မြို့ပြောတာမြို့ကနေချဲရင်ကနေခြံခါပြီးတော့စော်ဘွားတစ်ပိုင်းစာတတိုင်းပြည်လုံးလိုက်တာပဲနော်စော်ဘွားတစ်ပိုင်းစာလောက်ပဲရှိမယ်တချို့ကတိတ်မကြည့်ဘူး ဆိုတော့ခတ်သေးသေးပါပဲအဲ့တော့တက်ကမင်းသားတွေကနော်တက်ကတက်ကဆိုတဲ့စကားလုံးကိုကြည်စွန့်နိုင်တဲ့ပုံကိုယ်တွေကနေတီထောင်လို့သူတို့ထောင်တဲ့မြို့ကိုလည်းဗာတိုင်းတက်ကတိုင်းအဲသူတို့မင်းသားတွေကိုလည်းတက်ကြမင်းသားတက်ကမင်းသားလို့လည်းခေါ်ပါတယ်အဲ့ဒီကနေပြီးတော့ဘုရားရဲ့အမျိုးနွယ်သည်တက်ကြသာကီဝင်မင်းမျိုးဆိုတာအဲ့ဒီကစလာတာဒါတော့ကောင်းပြီသာကီဝင်သာကီရဆိုတဲ့စကားလုံးလေးရှိသေးတယ်ဦးဇင်းတို့ တာကီမျိုးဟေတို့ဦးဇင်းတို့ကလည်းမခေတော့မခေဘူးနော်ဖះနဲ့သွားပြီးတော့အမျိုးရအောင်ဆက်တာနော်တာကီမျိုးဟေတို့ပုံမှာဆိုပြီးတော့ဆက်ရကောင်းကစတယ်ပြောတာပဲဟုတ်တော့မတော်တော့မသိဘူးနော်အဲ့တော့တာကီတာကီယဆိုတဲ့ဟာက အခုနကပြောပြီးဦးဇင်းတို့အိန္ဒိယပြည်နယ်ကြီးဟောတော့ကအိန္ဒိယပဲဆိုတော့မြောက်ဘက်ကိုသွားတာအခုနေပြော နိဘောဘက်တွေဟိမဝန္တာနဲ့ဆင့်နေတာအဲ့ဒီဒေသကြီးကကျွန်းတော်ကြီးတွေများတယ်ကျွန်းတော်ကြီးတွေများတဲ့အတွက်ကြောင့်မလို့အဲ့ဒီကျွန်းတော်ထဲမှာအခုနရေသစ်ကလာပြီးတောထွက်နေတာဆိုတော့ဒီကျွန်းတော်ကြီးရဲ့ကျွန်းပင်နာမည်ဒီတာကိယလို့ခေါ်တယ်။ဘာလဲလဲကျွန်းတော်အဲ့ဒါကျွန်းပင်အဲ့ဒီတာကိယဆိုတော့ကျွန်းတော်ထဲမှာရေသေးကြီးကနေတဲ့အတွက်အဲ့ဒီနေရာမှာမြို့တီကြလို့သူတို့ကိုတာကီမင်းမြို့တာကိယ တာကီနွယ်ဆိုပြီးတော့တခါနောက်ထပ်တစ်လုံးလဲခေါ်တယ်နော်ဒါတော့နေတဲ့နေရာကိုကြည်ပြောရင်တာကီဝင်းမင်းမျိုးသူတို့ရဲ့လှုပ်တဲ့လှုပ်ဆောင်ချက်ကိုကြည်ရင်တက်ကြမင်းမျိုးစွမ်းနိုင်သောပုဂ္ဂိုလ်များလို့အဓိပ္ပာယ်ရှိတဲ့တက်ကကိုအမိပြုပြီးတော့တိုင်းကိုကြတော့တက်ကတိုင်းအဲ့ဒါလိုမှတ်ထားအဲ့ဒါလိုမှကိုယ့်ရဲ့ဖရာရဲ့ရာဇဝင်ကိုလည်းနောက်ကျောင်းလေးကမဖို့နိဗ္ဗာန်နဲ့မဆက်ပေမဲ့သိသိသေးတယ်ဟုတ်လား ကိုဖရာအကြောင်းတရားအကြောင်းကဒီရွယ်မမသိရင်နောက်လေ့လာဖို့လည်းအချိန်မရှိတော့ဘူးအဲ့ဒါမက်တေဖိုတွေဟလာယုံနာပရမတ်တရားနားထောင်တာများပြီတခါတလေ history လေးပြန်နားထောင်ကြအောင်နော်ဒါတော့ဒါတော်တော်ဖြတ်ထားတာအကျယ်ကြည့်ကျင်တယ်ဆိုလို့ရှိရင်တော့နော်မှန်တမ်းရဆိုရင်သွားကြည့်လို့လည်းရတယ်မှန်တမ်းရဆိုမှလည်းရှိတယ်နော်ဂိုင်ထားပါတော့ဆက်အောင်ဆိုဦးဇုံတော့မပြီးသေးဘူးဒါအခုမှဏိဒံရှိသေးတာအချိန်ကကုန်တော့မယ် ဒါတော့ကောင်းပြီပြဿနာပါလဲဆိုရင်နော်အကိုတော်၄ယောက်နဲ့အမညီမတော်၄ယောက်အိမ်တော်ပြုပြီးနေလာတဲ့အခါမှာစောစောလေးတုန်းကအမအကြီးဆုံးကပိယတဲ့သူ့နာမည်ကနော်ဒါတော့ပိယဆိုတဲ့အမကြီးကသူ့မှာဘာဖြစ်လာလဲဆိုတော့အနုနာယောဂပေါ်လာခန္ဓာကိုယ်မှာအင်ပြင်းတွေထသလိုအဖြစ်ဖြစ်တွေဒီအနီအတွတ်တွတ်တွေထလာတာကနေပြီးနောက်တစ်ဖြည်းဖြည်းအရေးတွေကွာပြီးတော့အရေးတွေဆိုလာပြီးတော့အဲ့ဒီတော့မောင်တွေကတီးအကိုတွေကတီးတယ်ဒါတော့တို့ ညမအပိယကတော့နူနာဖြစ်ပြီဒါတော့တို့ကလည်းအတူတူစားတောင်းနေကြတာဖြစ်တယ်လို့ကြားလို့ရှင်တို့ကျန်တဲ့မောင်နေညီမတွေကူအကိုတွေညီမတွေကူတော့မယ်ကူလို့ရှင်တို့အမျိုးကတခါသွားပြန်တော့မယ်အနူမျိုးဖြစ်ပြန်တော့မယ်အဲ့တော့အဲ့ဒါကိုသူတို့လျှို့ဝှက်ခြင်းနဲ့ကြံစီပြီးတော့ဝင်းစင်းထင်တယ်နော်သူတို့ကြံစီတာကတော့စာတဲ့အတိုင်းပြောမယ်ဆိုရင်ဥယျာဉ်နဲ့အပျော်ပါသွားကြသလိုပေါ့နော် vacation ထွက်သလိုနဲ့ယထာမြင်းယထာပုံမှာတင်ပြီးတော့တောထဲကျမှတွင်းတူးပြီးအဲ့ဒီမှာတိုက်ခန်းတွေဖွဲ့ပြီးတော့အဲ့ဒီကိုထားခဲ့တယ်လို့ပြောဒါပေမဲ့ အဲ့ဒီခါကြမှာဆိုလို့ရှိရင်တို့ဒါလောက်လဲဖြစ်ချင်မှဖြစ်မှာဆိုတော့စောစောကဒီလိုတောထဲကိုလှုပ်ပြီးတော့မှမြေတိုက်တူးခိုင်းတာအခန်းလူတယောက်နေသားအောင်မြေတိုက်စားဖို့တောက်ဖို့နေဖို့အစားတောက်ထဲဖို့လမ်းလျှောက်ဖို့အကုန်အပြည့်စုံမြေတိုက်လုပ်ပြီးတော့တကားပေါင်အပြည့်စုံတက်ပြီးတော့မြေတွင်းတူးခိုင်းတယ်လိုင်ကူတစ်ခုလိုင်ကူ house ပေါ့နော်အဲ့တော့အဲ့ဒါတူးခိုင်းပြီးတော့ကိုင်းအမရေတောသွားကြအောင်ဘာလုပ်ကြအောင်ညာလုပ်ကြအောင်ရှုခင်းကြည့်ကြအောင်ဆိုပြီးတော့အဲ့ဒီမှာတခါတည်းမောင်နှမတွေသွားပြီးတော့အဲ့ဒီနေရာကျတော့အမကြီးကို ရထားပေါ်ဆင်းအောင်ပြောပြီးခါကျမှအဲ့ဒီတိုက်ထဲမှာပိုက်ပစ်ခဲ့တာအကုန်လုံးလေရှူပေါက်တွေအလဲရောင်တွေပေါ့နော်ထားပြီးတော့တကားကြီးကိုတောင့်တောင့်ကြီးနဲ့သူ့ကိုပိတ်ပစ်ခဲ့တာအဲ့တော့အဲ့ဒါနဲ့အမကြီးကအဲ့ဒီမြေရှင်းတော့ကတည်းကနူလို့ရှိရင်ဘယ်ထုတ်ရတယ်ရွာပြင်ထုတ်ရတယ်မြို့ပြင်ထုတ်ရတယ်အဲ့ဒါစတာတွေ့လားနူတဲ့လူဆိုတော့မြို့ပြင်ထုတ်ရတယ်အဲ့ဒါသူတို့ထုတ်တာပဲဆိုတော့ तू က မြေတွင်းအောင်ရင်လည်းတချို့ကနော်အစားတောက်နေပြောင်းရင်လည်းပဲပျောက်နိုင်တဲ့သဘောရှိသလားတော့မသိဘူးကြမ်းမှာတော့မပြဘူးဒါပေမဲ့မြေတိုက်ထဲမှာအဲ့ဒါအခန်းတွေပါတေချာအင်ကန်းလိုလုပ်ပြီးဖွဲ့ပြီးထားပစ်ခဲ့တာအဲ့ဒါနဲ့အမကြီးကအဲ့ဒီတောကြီးတစ်ခုထဲမှာကြံနေခဲ့ရောမောင်နေနှမတွေပြန်လာတာအစားတောက်တွေအကုန်ပြည့်စုံထားခဲ့တယ်နောင်လို့အဲ့လိုရှင်လည်းပို့အောင်တကားကြီးတွေအပြည့်စုံထွက်ပြေးလို့လည်းမရအောင်အဲ့တော့အဲ့ဒီတောထဲမှာဒီ ဦးဇင်းတို့ဗာရာဏသီပြည်မှာမင်းလုံနေတဲ့အဲ့ဒီမင်းကလည်းပဲအဲ့ဒီလိုပဲသူသူ့နာမည်ကရာဒလို့ခေါ်တယ်နော်အဲ့ဒါတော့အဲ့ဒီမင်းကလည်းပဲသူကအဲ့ရာမလေရာမမင်းကသူလည်းနူလို့တားကြီးကိုနမ်းအပ်ပြီးမှသူကတောထွက်လာတာတောထွက်တော့အဲ့ဒီခုတောထဲရောက်နေတာတောထဲရောက်နေတော့သူတောထဲမှာရှောက်ပြီးတော့ကြည်ရင်ကြည်ရင်ကလည်းသစ်ပင်ကြီးတပင်ကအခေါင်းကြီးအကြီးကြီးသွားတွေ့တာ ပြီးတော့ဟိုးက big basin မှာ mother tree ရဲ့ပုံစံမျိုးနဲ့တူတယ်နော်အဲ့ဒါလိုအကြီးကြီးဖြစ်မတင်နဲ့လူနေလို့ရတယ်ပြောတယ်အဲ့ဒါကြီးကိုတွေ့တဲ့ခါကျတော့ဟာအတော်ပဲဆိုအဲ့ဒီတက်ခေါင်းကြီးကိုတက်ပြီးတော့မှသူကအိမ်အဖြစ်နော်တက်ခေါင်းအိမ်ပေါ့ဗျာ tree house ပေါ့လှုပ်ပြီးတော့မှအဲ့ဒီပုံမှာတကားတွေပါတက်လေကားတွေဆင်ပြီးတော့အဲ့ဒီမှာသူကလည်းအဲ့ဒီမှာရှိနေတဲ့တော်တဲ့ရှိတဲ့အသီးရွတ်တွေစားအဲ့ဒါပြီးနေတာအဲ့ဒီနေတဲ့အပင်ကကလောပင်လို့ခေါ်တယ်အဲ့ဒီအပင်ကကလောပင်နော်အဲ့တော့အဲ့ဒါမှာနေရင်းကနေသူက ညမင်းဆိုရင်တက်ပင်ဘောကနေဆိုတော့အမြင့်ဆိုတော့ကြားရတာပေါ့နော်ဘယ်နားမှာဝက်အော်တန်ကြားတယ်လဲဘယ်နားမှာတမင်အော်တန်ကြားတယ်လဲဝက်အော်ပြီးတမင်အော်ပြီးဆိုတာဒီနေရာကြားတို့ချင်းတစ်တို့ကျက်တစ်တို့ကသူတို့ဖန်ဆားတာဒါတော့ကြားတို့ချင်းတစ်တို့ကျက်တစ်တို့ဆိုတာသူတို့ကြိုက်ချင်တဲ့ဗိုက်သားလောက်ပဲဖောက်စားပြီးကြံတဲ့အသားတွေဒီတိုင်းကြံပြစ်ခဲ့တာကြံတော့အဲ့ဒီလိုမျိုးသူတို့စားလို့ကြံတာလေးတွေကိုသွားကောက်မိကင်အကုန်ဖုတ်လောအဲ့ဒါသူအတီးရွက်စားလဲအဲ့ဒါလေးနဲ့စားပြီးတော့နေတာအဲ့လိုနေတဲ့ နေရင်းကနေပြီးတော့မှတနေ့မှာညလူတိတ်တဲ့အချိန်မှာ အခုနကပိယာဆိုတဲ့မင်းသမီးကြီးထားခဲ့တဲ့လှိုင်ကူကိုစစ်တက်ကသွားဖောက်တာလူနှမ်းရလို့ကြားရကောင်ကဝင်ပြီးတော့ဖောက်တော့တကားတွေကိုကုတ်ချစ်ဆွဲဒါပေမဲ့တကားကြီးတွေကအမတန်တောင့်တော့သူကမပွင့်ဘူးမပွင့်ပေမဲ့လည်းအထက်ကမင်းသမီးကကြောက်တော့អော်တာကိုអော်တဲ့ခါကျတော့ညတော့အတန်းကကြားတယ်ဒီတန်းကလူတန်းပဲငါတော်ထဲမှာလူတယောက်ရောက်နေတယ်ဒါအတန်းကလည်းမိမ့်မတန်း ဆိုတော့အဲ့ဒါမှာနောက်တစ်နေ့မနေ့ကျတော့အဲ့ဒီအတန်ကြားတဲ့နေရာကိုသွားသွားပြီးတော့ရှာတော့သွားတွေ့တယ်တွေ့တဲ့ခါကျတော့ဟေးထဲကဘာသူလဲအာကျမပါကျမဘာသူလဲမင်းသမီးပါအမင်းသမီးကဘယ်ကမင်းသမီးလဲဆိုတော့သူ့ရဲ့အဖေကအောက်ကာကမင်းကြီးပါနော်ဒါတော့တိုင်းပြည်ကနေထွက်လာပြီးတော့မှမောင်နေနဲ့ထွက်လာရင်သူနူနာယောဂဆွဲလို့မောင်တွေကနေအကိုတွေကနေဒီလိုထားကြလို့သူဒီလိုနေရပါတယ်ဆိုတော့အဲ့ဒါဆိုရင်တက်ခဲဆိုတော့သူတို့ကအမျိုးအပြစ်မခံဘူးအမျိုးအပြစ်မခံတော့မတက်ဘူးတဲ့ စာမဟုတ်ဘူးနင်းတက်ခဲငါလည်းဘယင်ပဲငါကဗာရဏသီမှာငါလည်းပဲနူနာရှိလို့ငါဒီတော့နဲ့လာနေတာငါလည်းဘယင်တက်ခဲဆိုတော့ तू ကလည်းမင်းဆိုတော့မင်းရဲ့မှန်တော့ရှိတာပေါ့နော်ဟိုကလည်းအမျိုးပြမှာအဲ့ကြမင်းနဲ့ဆိုတော့အော် तू ကမင်းမျိုးဆိုခါကျမှအခုနကမင်းသမီးပြိယာကတက်လာတာတက်လာတော့အဲ့ဒါနဲ့ပဲ तू နေတဲ့တက်ပင်တက်ခေါင်းအိမ်ကိုခေါ်သွားပြီးတော့ तू စားတဲ့ဆေးကို စားလို့သူ့ရဲ့အနူနာလည်းတဖြည်းဖြည်းပြောင်းသွားတယ် နော်ငကိုတော့ကမင်းသမီးရုပ်တိုင်းပြန်ပြီးတော့လှလှပပပြန်ဖြစ်တယ်ပြီးတော့သူတို့ကြီးမဲ့ပြန်ပြီးတော့အိမ်ထောင်ပြုတ်ကြအဲ့တော့အိမ်ထောင်ပြုတ်ပြီးနေတော့သားသမီးတွေမွေးတယ်အဲ့လိုမွေးပြီးတော့နေတဲ့အချိန်ကမှဗာရဏသီကမုတ်ဆုတယောက်ကအဲ့ဒီတော်ရဲရောက်တော်ရဲရောက်တဲ့ခါကျတော့သူ့ဘီရင်ကြီးသွားတွေ့တဲ့ခါကျတော့ဟာအိမ်ထောင်လည်းကြာနေပြီနောက်ထပ်မင်းသမီးတယောက်နဲ့သားသမီးတွေလည်းမွေးနေပြီမွေးတာမှအမွာဘူး16ကြိမ်မွေးတာဗျာနော်ယုံကြည်အောင်မယုံကြည်နေအဲ့ဒါ16ကြိမ်မွေးတာ 16နှစ်လေ32ယောက်ဆိုတဲ့ခါကျတော့သားသမီးတွေနဲ့အဲ့ဒီလိုသားသမီးတွေနဲ့ရနေတော့ဟာရှင်မင်းကြီးတိုက်ပြည်ပြန်လိုက်ခဲ့ပါဆိုတော့ဟာငါမလိုက်တော့ဘူးဘယ်လိုက်တော့မလဲသားတွေသမီးတွေဇနီးတွေဖြစ်နေပြီပဲနော်အဲ့တော့တိုက်ပြည်ရောက်တော့သူသားကြီးနန်းအပ်ထားတာနန်းဒီဘရင်ဖြစ်နေတော့သွားလျှောက်တော့ဘရင်သူသားကိုယ်တိုင်လိုက်လာတယ်သူ့ဖေကိုပြန်ပြီးတိုက်ပြည်အုပ်ချုပ်ဖို့ဒီသားသမီးတွေအကုန်ခေါ်ခဲ့နော်ဟိုမှာပဲဘရင်ဖြစ်အုပ်ချုပ်ဆိုတော့ဒါတော့ငါမလိုက်တော့ဘူးတဲ့ ငါဒီမှာပဲနေကြတော့မယ်ဆိုတော့အဲ့ဒီကလောပင်ကြီးနေရာကလောပင်ကြီးကိုဒူးအဲ့ဒီနေရာမှာပဲနန်းဆိုင်ပြီဒါတော့တိုင်းပြည်ကလာတဲ့ပုံကိုယ်တွေအတွက်ဒီမှာလာနေခြင်းတဲ့ပုံကိုယ်တွေနော် immigrant visa မလိုဘူးဒီတိုင်းလာနေလို့ရတယ်နော်ဦးစင်းတို့ဗမာပြည်လူတွေလာ immigrant visa နဲ့လာသူကမဟုတ်တခါတော့ open open door လောက်လိုက်တယ်လာနေဒါတော့သူ့နေရာမှာလာပြီးနေမဲ့လူတွေလည်းအားလုံးမြို့ရွာတီးပြီးနေကြအဲ့ဒီခါကျတော့ ကလောပင်ကြီးကိုဒုနန်းဆိုင်မြို့တည်ပြီးနေတဲ့အတွက်ကြောင့်ကောလိယမြို့ကောလိယပုရာလို့အဲ့လိုဖြစ်လာတယ်ဒါတော့တကြမျိုးနဲ့ကောလိယအမျိုးဟာအဲ့ဒီမှာစလိမ့်မယ်နော်ကောလိယဆိုတာကလောပင်ကိုပြောတာနော်ကလောပင်တော့ကလောပင်ကြီးကိုနှုတ်နန်းဆိုင်ပြီးတည်တဲ့မြို့ရွာဖြစ်လို့ကောလိယမြို့စောစောလေးတုန်းကတော့ကျွန်းတော်ကြီးကို ကျွန်းတော်ကြီးထဲမှာကပိလယတိကြီးပြည့်တဲ့နေရာကိုနေတဲ့အတွက်ကြောင့်မလို့မြို့ကိုကပိလဝတ္ထုမြို့ဒါပေမဲ့တိုင်းအန်သူတို့ရဲ့အမျိုးအနွယ်ကတော့ကျွန်းတော်ထဲမှာနေလို့လဲသူကတာကိယမြို့လို့လဲခေါ်တယ်။စွမ်းနိုင်တဲ့မင်းသားတွေဖြစ်လို့တက်ကြမြို့လို့လဲခေါ်တယ်။အဲ့ဒီအမျိုးနှမျိုးဒီအခုအမျိုးတော်ရတော့မယ်။ဒါတော့တိုင်းနဲ့တိုင်းပေါ်လာပြီပြည်နှစ်ပြည်မြို့နှမျိုးပေါ်ပြီကပိလဝတ္ထုမြို့နဲ့ကောလိယမြို့အဲ့ဒီလို ဆိုတော့ဦးဇုံတို့ဘုရားဘူးသွားတော့ကတော့မရောက်ခဲ့ပါဘူးเนาะကပိလဝတ္ထုနေရာတွေရောက်တယ်အဲ့ဒါကပိလဝတ္ထုနေရာဆိုတာကပိလဝတ္ထုမြို့ကနေပြီးတော့အရှိဘက်ကိုသွားရင်7မိုင်လောက်မှာဒီနေ့မြေပုံရရှိတယ်တဲ့အဲ7မိုင်ဆိုတာဒီနေ့ကဘာဝေးလဲဘာမှမဝေးဘူးအဲ့ဒီ7မိုင်လောက်မှာရှိတယ်ဆိုတော့အဲ့ဒီဦးဇုံတို့မြတ်စွာဘုရားဖွားတဲ့လုံပိနီကနေပြီးတော့မှအဲ့ဒီအရှိဘက်ကိုသွားရင်ကောလိယမြို့ဆိုတာအဲ့ဒီမှာကောလိယ အဲဒီနေ့ခေတ်တော့နာမည်တော့မရှိတော့ဘူးပေါ့နော်မြို့ဒီပြင်မြို့နာမည်ဖြစ်နေပြီအဲ့ဒီမှာရှိတယ်လို့ဆိုတယ်ဒါတော့သူတို့နှစ်ခုစီ7မိုင်ကြော်ကြော်လေးပဲဝေးမယ်တိတ်မဝေးဘူးဆိုတော့အဲ့ဒီမှာမြို့နှမြို့ဖြစ်ပြီဒါတော့သားတွေခုနကပြရမင်းသမီးကြီးရဲ့သားတွေကအရွယ်ရောက်လာပြီဆိုတော့သူကသမီးလည်းတယောက်မှမပါဘူးဆိုတော့သူ့လည်းအိမ်ထောင်ကြပေါ့လိုနေပြန်ပြီတခါဆိုတော့စဉ်းစားတော့သူနေခဲ့တဲ့ကပိလဝတ္ထုမြို့မှာ ကြတော့မောင်တော်တွေကနေမွေးထားတဲ့သမီးတွေအများကြီးရှိတယ်သူတို့ညီမတွေမွေးထားတဲ့သားသမီးတွေနဲ့သမီးတွေရှိတဲ့ခါကျတော့အဲ့ဒီသမီးတွေသားတွေရေသွားချိုးတဲ့ရေကန်ကြီးတစ်ခုရှိတယ်အဲ့ဒီရေကန်ကြီးကမင်းသားတွေမင်းသမီးတွေသွားသွားပြီးရေချိုးကြလို့ရေကစားကြလို့ဒေဝဒဟလို့ခေါ်တယ်ဒေဝဆိုတာကပါဠိလိုပြောရင်တော့နတ်ကိုလည်းဒေဝလို့ခေါ်တယ်မင်းကြီးမင်းသားတွေကိုလည်းပဲနတ်ကဲ့သို့ လေးစားယူသေးရလို့ဒေဝလို့ခေါ်တယ်ဒဟဆိုတာရေကန် မင်းကြီးမင်းသားတွေသွားပြီးတော့ရေကစားကြရေချိုးကြတဲ့ကံဖြစ်လို့အဲ့ဒီရေကန်ကြီးကိုဒေဝဒဟကံလို့ခေါ်တယ်။ဒါတော့အဲ့ဒီမင်းသမီးတွေအဲ့ဒီမှာလာလာပြီးရေချိုးမှအချင်းကိုမအေးကနေပြောလိုက်တယ်။နော်သူတို့ထုံပုံဖွဲ့ပုံဝတ်ပုံစားပုံကဘယ်လိုဒါတော့အဲ့ဒီထက်ကနေပြီးတော့မင်းတို့ကြိုက်တဲ့မင်းသမီးဆွဲခဲ့တဲ့မိမအခုခံလိုက်တာ။မကောင်းဝယ်ဘူးလား။နော်သူတူမတွေလေဒါတော့ တူတူမာတွေဆိုတော့သွားယူနင်းတို့ကြိုက်တဲ့မင်းသမီးဆွဲခဲ့တယ်အဲ့ဒါတော့သူတို့ကတခါတဲ့မင်းသမီးတွေကရေချိုးပြီးလေစပင်လေးတွေဖြန့်တော့တယောက်တနေရာစီအဝယ်စားလဲပြီးတော့နေတဲ့အချင်းရှိမမင်းသားတွေအဲ့မှာကြောင်းနဲ့ပုံလာပြီးတော့ကြိုက်တဲ့မင်းသမီးပခုံးပေါ်တင်ခိုးချလာတာပဲ။ကဲလွယ်ဘူးလား။အဲ့တော့ဒီကြောင့်နောက်နန်းတော်ရောက်တဲ့ခါကျတော့တရင်ကတိပြီလေ။တိတော့ခိုးတဲ့သူကတူတူတွေဖြစ်နေတော့ဟိုဘက်ကလည်းမလိုက်တော့ဘူးနေပေးစေယူပေးစေတဲ့။အဲ့ဒီမှာတာကိယမျိုးနဲ့တက်ကြမျိုးကောလိယမျိုးနဲ့တက်ကြမျိုးအမျိုးအဲ့ဒီမှာ တခါထတ်တော်ပြန်ရောနော်မောင်နှမအချင်းပဲတဝန်းခွက်ကစင်းနဲ့တခါပြန်ပေးစားသလိုဖြစ်မနေဘူးလားအဲ့တော့အခုနကရေကန်ကြီးကဂေါလိယဘက်ကလာလိုက်နော်အဲဒီကပိလိုတုပိကလာလဲမင်းကြီးမင်းသားတွေကအဲ့ဒီမှာလာပြီးရေချိုးရင်းချိုးရင်းကနေကြားတော့အဲ့ဒီရေကန်ကြီးကလည်းသာသာယာယာဆိုတော့သူတို့ကမပြန်တော့ပဲအဲ့ဒီနားမှာနန်းဒီမင်းကွန်းနေမင်းကွန်းဆိုတာသူတို့နေတဲ့ကုန်းခိုတဲ့အိမ်နေပြောတာ ဆောက်ပြီးနေကြရင်းကလည်းတို့ကနန်းကိုကိုမြို့ကိုရွာမပြန်တော့ပဲတခါအဲ့ဒီမှာလူတွေကစုစုစုနေရင်းကနေဒေဝတခမင်းကြီးမင်းသားတွေရေချိုးတဲ့ကံကို အမိပြုဒေဝတခမြို့တော်ဆိုတာတခါပေါ်ပြန်ရောနော်ဒါတော့သုံးပြည်တောင်က မောင်နှမညီကိုမောင်နှမတွေကြီးပဲနော်သုံးမြို့ရှိသွားပြီကပိလဝတ္ထုမြို့ကောလိယမြို့ဒေဝရဟမြို့အဲ့ဒါညီကောင်မောင်နှမတွေကြီးပဲအဲ့ဒီအမျိုးအဲ့ဒါမြတ်စွာဘုရားရဲ့နောက်ချောင်း background ပဲနော်တိမ်မွေးလာဘူးသူတို့ကခဏနီးနီးတွေပဲမြေပုံမှာပြထားတာကြည့်ရင်ဆိုတော့အဲ့ဒီကနေပြီးတော့မှဦးဇင်းတို့ခုနကကောလိယဆိုတာဟာကောလိယဒီကလောပင်ကြီးကိုတူးပြီးတော့နန်းစိုက်လာလို့ကောလိယမြို့မှာလည်းပဲဦးဇင်းတို့အဲဒီမြတ်စွာဘုရားရှင်လက်ထက်ကြတော့ဒီမှာပေါ့ဦးဇင်းတို့လတ်လာပါအမတန်ပေါ်တယ်ဘယ်သူလဲဘယ်မထေလဲဘယ်ရမ်းတာလဲအဲရှင်သေဝီလိရှင်သေဝီလိဆိုတာ ကောလိယမန္တမီး သူ့ရဲ့အမေကအဲ့ဒါကောလိယသူဒါတော့ရှင်သေဝိလိတိကောလိယမျိုးသားနော်ကောလိယမျိုးသားနောက်ပြီးတော့မှဦးဇင်းတို့အခုနဒေဝဒဟဆိုတာကြတော့မြတ်စွာဘုရားရဲ့အမေမေတော်ရတော်တရားမိရွေတော်ဂေါရမီပြီးတော့ကျင်ရတော်ဗဒ္ဒကင်စနာရတော်တရားဆိုတာဒေဝရဟသူမြတ်စွာဘုရားတိရထကဒီဘက်ကကပိလဝဟောသူတို့အဲ့ဒီလိုတွေသုံးပွင့်ဆိုင်အကုန်တော်နေတာ အဲ့ဒါလိုနင်းနစ်တော်ခဲ့ကြတာနော်ဒါတော့အခုဒီသူတို့ရဲ့အခု၃ပြည်ထောင်ပဲဆိုပါတော့၃မျိုးပဲပြောပြော၃ပြည်ထောင်ရဲ့တမိုင်းရဲ့အဆက်ကလေးကအဲ့ဒါလိုရှိခဲ့တာရှိကြတော့အဲ့ဒီလိုနေရာကနေပြီးတော့မှအခု အခုနပြောပြီးအောက်ကာကမင်းရဲ့တာအကြီးဆုံးကအောက်ကာမုခသူလည်းပဲကဒွန်းကနေမုခဆိုတာခံတွင်းအောက်ကာအယောင်ဒီပါဇက်အတွင်းကဒွန်းကနေအယောင်ထွက်လို့အောက်ကာမုခလို့ခေါ်တယ် ဒါတော့သူတို့အောက်ကကမင်းကြီးလက်ထက်ကနေပြီးတော့မနောက်ထပ်တခါမင်းစစ်တယ်မင်းစစ်တယ်မင်းစစ်တယ်ဆင်းသွားတာနောက်ဆုံးကြတော့ဘယ်ကိုရောက်တယ်လဲဆိုရင်ဦးဇင်းတို့ဘုရားရှင်ရဲ့လက်ထက်ကိုရောက်တိတိုင်အောင်တဲ့နော်ဘယ်ထိရောက်လာမလဲဆိုလို့ရှင် အောက်ကမုခမင်းကနေဇေယသေနမင်းတိုင်အောင်မင်းစစ်ပေါင်းတခါနောက်ထပ်အောက်ကိုဆင်းတာနော်၈000 2000နဲ့10ရောက်လာတယ်နော်၈000 2000နဲ့10ရောက်ပြီးတော့ခါအဲ့ဒီမှာဇေယသေနမင်းရဲ့သားဒီတိဟဟနုမင်း နောက်တိယဟနုမင်းရဲ့သားတော်သည်တုတ်ဒေါဒနမင်းတုတ်ဒေါဒနမင်းရဲ့သားတော်ကတော့ဒိဋ္ဌထမင်းတဲ့အဲ့ဒါတော့နောက်ထပ်3ယောက်နဲ့ပေါင်းလို့လို့ရှိရင်တော့8000 2010နဲ့3ယောက်သောမင်းတွေအစဉ်အဆက်မျိုးစဉ်မပြတ်အုပ်ချုပ်လာလို့သူတို့ကိုအတန်ဗိန္ဒမျိုးမရောသော ခတ္တိယခတ္တိယမင်းမျိုးလို့ခေါ်ကြတာအဲ့ဒါကြောင့်ပြောတာဒီအမျိုးကြီးတောက်လျှောက်နော် မင်းဆက်ပေါင်း7213ယောက်တိဋ္ဌထမင်းသားရောက်တည်တဲ့အောင်အမျိုးမပြစ်ဖဲနဲ့တီလာလို့အတန်ဗိန္ဒခေါ်တယ်ပါဠိလိုအမျိုးမရောဘူးတိပြင်းအမျိုးနဲ့ရောပြီးပြစ်မသွားဘူးတခါတည်းသူတို့ straight သူတို့အမျိုးချင်းပဲလက်ထပ်ပြီးယူလာခဲ့ကြတာသူတို့အမျိုးချင်းပဲအိမ်ထောင်ပြုတယ်ဒါကြောင့်ခတ္တိယမင်းမျိုးဆိုတာအတန်ဗိန္ဒခတ္တိယမင်းမျိုးလို့ပါဠိလိုခေါ်တာအဲ့ဒါကြောင့်ခေါ်တာဒါတော့ကောင်းပြီအခုအမျိုးသိပြီနော် အမျိုးသိလို့ရှိရင်နည်းနည်းလေးရှေ့တိုးလိုက်ကြစို့ဒီလောက်ဆိုရင်သူတို့အမျိုးဘယ်လိုလဲဆိုတာသိခဲ့ပြီအဲ့ဒီတော့မြတ်စွာဘုရားလက်ထက်ကိုရောက်ကြပြီပဲဆိုကြပါစို့သုဒ္ဓရဏမင်းကြီးကမွေးလဲလို့တိတ္တထမင်းသားနော်စစ်ကြဝရမင်းဖြစ်နိုင်ပေမဲ့လည်းတောထွက်လို့ဘုရားဖြစ်ပြီတောထွက်လို့ဘုရားဖြစ်တဲ့အခါကျတော့မြတ်စွာဘုရားရဲ့အမျိုးတွေဟာအခုနကပြောတဲ့ကပိလဝတ္ထုနေပြည်တော်ကောလိယဒေဝရဟသုံးပြည်တော်အမျိုးတွေကြီးပဲနေခဲ့ကြတာကနေမြတ်စွာဘုရားတောထွက်ပြီးတော့ဒီမြတ်စွာဘုရားဖြစ်သွားတဲ့အတွက်ကြောင့်မလို့ နော်ဘုရားဖြစ်ပြီးတဲ့အချိန်ခါမှာမြတ်စွာဘုရားရဲ့အမျိုးထဲမှာဘာဖြစ်လာလဲအမျိုးပြဿနာဖြစ်လာတယ်အဲ့ဒါကဘာလဲဆိုလို့ရှိရင် ကောလိယနဲ့ကပိလဝတ္ထုနေပြီးတော့ဂျားမှာသူတို့မြို့နယ်စပ်မှာဘာလေးရှိတယ်လဲဆိုရင်ချောင်းမှာပဲအမှန်ရောဟိနီချောင်းဒီနေ့နာမည်ကမြစ်လို့သုံးတယ်ဒါမှန်တလောက်မကြည့်ဘူးခတ်သေးသေးပဲတဲ့ဦးစင်အဲ့ဒီမှာနေတဲ့ဦးစင်တစ်ပါးကိုမေးခဲ့တယ်နိ ရောဤနေမြစ်ဆိုတာဘယ်လောက်ကြီးသေးလဲဆိုတာသိသေးပါအရှင်ဗျာတဲ့တလောက်မကြီးပါဘူးဘာမှပြီးချောင်းခေါ်တာပါတဲ့ချောင်းတောင်ငမိုးကြီးချောင်းလောက်မကြီးဘူးငမိုးကြီးချောင်းဆိုတာမြစ်ကြီးဖြစ်နေပြီသိသေးပါပဲတဲ့ဒါဖြစ်နိုင်တယ်ဒါတော့အဲ့ဒီရောဤနေမြစ်ဒီကောလိယနဲ့ကပိလဝတ္ထုနေပြီးတော့နှုတ်ကကြဘောတာပဲအဲ့ဒါဟိုဘက်ချမ်းဒီဘက်ချမ်းနှစ်နိုင်ငံလုံးဆိုင်တယ်နှစ်နိုင်ငံလုံးဆိုင်တော့ဟိုဘက်ဒီဘက်ကဒီမြစ်ကိုအမေပြူပြီးတော့မှသူတို့စိုက်ပျိုးရေးလုပ်စပားတွေပဲစိုက်ကြတာစိုက်တော့သူတို့ကຫນွေစိုက်တယ်နဲ့တူပါတယ် နယုံလမှာရေပြတ်တယ်ရေနေတဲ့အချိန်ကမှ နောက်ဆုံးတရေသွင်းလိုက်ရင်နော်ထားပါတော့ဒီဘက်ကပိတ်လိုက်ရင်ဒီဘက်ကစဘာအောင်မယ်ဟိုဘက်ကသွင်းဟိုဘက်ကစဘာအောင်မယ်ဆိုတော့ဒီရေပြဿနာဖြစ်တော့ကောလိယကပြောတယ်အေးကွာဒုဘက်ကတစ်ခါသွင်းလို့ရှိရင်ဒီတစ်ခါလေးရေသွင်းလိုက်ရင်ဒုဘက်ကစကားတွေအောင်ပြီဒါတော့ငါတို့သွင်းမရစေဟိုကလည်းပြောတယ်ဟာမင်းတို့တွေကစဘာတိုက်စပီကြီးထဲမှာစဘာပြည့်အောင်ထက်နော် တာမရမှာရွှေတွဲလဲငွေတွဲလဲနဲ့မင်းတို့ကအေးအေးဆေးစားနေတဲ့အချိန်ကမှငါတို့ကခွက်လက်ဆွဲတောင်းပြီးတော့ငါတို့ကတရောင်းစားဖြစ်မခံနိုင်ဘူးငါတို့လည်းပဲဒီတစ်ခါရရင်တို့စပါအောင်ပြီဆိုတော့လေဟိုကလည်းဟိုကရမှာဒီကလည်းဒီကရမှာအဲ့ဒီမှာနေတောင်းသူတွေစကားများရင်းကနေအဲ့ဒီမှာပြောကြဆိုကြပြောရဆိုရတာအားမရတော့ရိုက်ကြပုတ်ကြရိုက်ကြပုတ်ကြတော့အားမရတဲ့ခါကျတော့ဗဇက်ကထွက်ပြီအဲ့ဒီမှာဘလို့ထွက်တယ်လဲဆိုတဲ့ခါကျတော့ကောလိယဘက်ကစပြောတယ်ဟေး မင်းတို့ကမင်းတို့ဘရင်နော်မင်းသားတွေမောင်နှမချင်းယူတဲ့ခွေးမျိုးတွေမင်းအားကိုးပြီးမင်းတို့ငါတို့ကျဲတာလားမင်းတို့ခွေးမျိုးဒီပိုင်တဲ့ဓာတ်တွေလက်နဲ့တွေဒုတ်တွေဒါငါတို့ဘာများလုံနေမှာလို့မို့လို့လဲဆိုပြီးတော့အဲ့ဒါလိုအမျိုးကင်ဆဲတာခွေးမျိုးတဲ့ခွေးတွေလိုတလိษံတွေလိုပဲဆိုပြီးတော့ဆိုတော့လဲဟိုကကို့ဘယင်နေထိပြီဆိုတဲ့ခါကျဟိုကလည်းပြန်អော်ပြီပေါ့ဟမ်မင်းတို့အမျိုးက နော် နေစရာမရှိထိုင်စရာမရှိတောထဲမှာတက်ခေါက်နေတဲ့တက်ခေါက်မျိုးတွေနော်အနူဝဲဆွဲမျိုးတွေဆိုပြီးတော့ဆဲပါလေရောအဲ့ဒီမှာကဲကောင်းကြသေးရဲ့လားအနူမျိုးတွေတဲ့နေစရာမရှိထိုင်စရာမရှိတိုင်းပြည်ကနှင်ထုတ်လို့ဟုတ်တယ်လေအမကြီးကနှိုက်နှင်ထုတ်လိုက်တာနေစရာမရှိထိုင်စရာတောထဲမှာသွားတက်ခေါက်နေရတဲ့တက်ခေါက်မျိုးတွေတိလိษံနေလို့ပဲတဲ့နော်အဲ့ဒီမှာတဲ့အမျိုးကိုထိပြီးတော့ဆဲလိုက်တော့အဲ့ဒီကနေပြီးတော့ လယ်တဲကပြဿနာကမြို့ရွာရောက်ရွာကနေမြို့ရောက်မြို့ကနေနေပြည်တော်ရောက်နေပြည်တော်ကနေပြင်မနာရောက်အားမဟုတ်ပါဘူးနေပြည်တော်ရောက်ဒီလောက်ပဲထားကြဆုံးနော်အဲ့ဒီကနေပြီးနန်းတဲရောက်သွားတာနေပြည်တော်နန်းတဲရောက်တော့သူတို့ကကျိမ့်ပြီပေါ့ဟမ်အေးမင်းတို့ခွေးမျိုးတွေဘလောက်စွမ်းတယ်လဲဆိုတာသိစီရမယ်ဟိုကလေအေးအနူတွေဘလောက်စွမ်းတယ်လဲဆိုတာသိစီရမယ်ဆိုပြီးတော့အဲ့ဒီမှာစစ်တပ်ကြီးနေချီလာတာ စစ်တပ်ကြီးနဲ့ခြီလာတဲ့အခါကျတော့စစ်တိုက်မယ်ဆိုပြီးတော့မှသူအမျိုးကိုမျိုးညီကိုတွေနော်ကြည်အဲ့ဒီလိုစစ်တိုက်ဖို့ဆိုပြီးတော့မှစစ်ထွက်လာတဲ့အချိန်ကညနေခင်းဒါတော့ရောဟိနီချောင်းဟိုဘက်ချမ်းဒီဘက်ချမ်းနော်စစ်တပ်ကြီးကတခါတည်းရှိသမျှအကုန်လုံးတခါတည်းထွက်လာတာကမ်းလုံးညွတ်ပဲအဲ့ဒီအချိန်ကမှမြတ်စွာဘုရားကအဲ့ဒီနေ့မနေ့အစောကြီးငါဒီနေ့ဘယ်သူချွတ်ရမလဲဆိုပြီးတော့မှ မဟာကရုဏာတမ္မာပတ်နဲ့ဝင်စားပြီးတော့အစောကြီးကကြည့်လိုက်တော့အဲဒီနေ့ငါအမျိုးတွေရံဖြစ်မဲ့နေပဲနော်ရံဖြစ်မဲ့နေပဲဘလို့ကြောင့်ဖြစ်မှာလဲလေရေပြဿနာကြောင့်ဖြစ်မယ်နော်တရကောင်းပြီငါသွားမယ်ငါသွားလို့ရှိရင်ငါငြိမ်းချမ်းရေးတရားဟောလို့ရမလားဟော ပြန်စဉ်းစားစဉ်းစားရတာနော်ဆင်ခြင်ရတယ်ငါပြောရင်ပြေးမလားပြေးနိုင်တယ်အေးငါပြောမယ်ပြေးမယ်ဆိုလို့ရှိရင်ဘယ်တုတ်တန်နေဟောမလဲဒီတုတ်တန်ဒီတုတ်တန်ဒီတုတ်တန်နေဟောရမယ် ဟာလာပြောလဲအခုမေ့မဲ့တူတူကိုမပြောတော့ဘူးဒီနိုင်ငံပြောပြောဘလာဘလာဘလာဘလာတုတ်တန်နေဟောမယ်ကောင်းဘူးလားမမေ့တော့မမေ့တော့ဘလာဘလာတုတ်တန်ဟောမှာ6တုတ်တိတိဟောမယ်နော်အဲ့တော့ဘလာဘလာတုတ်တန်6တုတ်ဟောပြီးတော့သူတို့ပနောက်တစ်ပါးအကျိုးရှိမလဲဆိုရင်အော်စစ်ငိမ့်သွားတဲ့အတွက်ကြောင့်ငါ့ကိုကျေးဇူးတင်ပြီးတော့တစ်ဖက်က250တိရဟန်းဝင်မယ်သူတို့အကျိုးပါရှိမလဲရဟန္တာဖြစ်မယ်နော်အဲ့ဒီလိုအကုန်လုံးအစာအဆုံး လုပ်ရမယ့်လုပ်ငန်းစဉ်ကြီးကိုတခါတည်း to do list ထဲမှာထည့်တာကဲဖះနော်လုပ်ရတယ်လိုအပ်ခါမှထသွားလို့မရဘူးဒါကြောင့်ဖះမနဲ့တိုင်းမနဲ့တိုင်း၄နာရီ၄နာရီခွဲလောက်၄နာရီခွဲလောက်ဆိုပါတော့၄နာရီခွဲလောက်ထားပြီးရင်ပထမဆုံးအလုပ်ဒီအဲ့ဒီညံပထရာကွင်ရုပ်ကိုဖြန့်ပြီးစစ်ကြောလာအနှံ့ကြည့်ရတာတခါတလေချီချင်းသွားတယ်တခါတလေအတန်းဝိုင်းနောက်ကနောက်လိုက်နောက်ပါနေသွားတယ်တခါတလေကျရင်တပိတ်လွယ်ရင်ဆွန့်ခံရင်လည်းသွားတယ်အကြောင်းအမျိုးမျိုးကြောင့်သွားတာဒါတော့ဒီတခါသွားတာ तू ကြည့်တယ် ငါသွားရင်ဘယ်လိုသွားမလဲဆိုတော့ဘယ်သူမှခေါ်စရာမလိုတပိတ်ပခုံးချပြီးသွားရုံပဲတဲ့တပါးတည်းသွားမှာသွားပုံသွားနေလည်းရှိသေးတယ်နော်တရားဟောမဲ့ခါမှလည်းဘယ်လိုနည်းနည်းဟောမလဲလာအောင်မယ်ထားပါတော့ခုနတုတ်တန်6တုတ်ကိုဟောတဲ့ခါကျလို့ရှင်လည်းပဲမြတ်စွာဘုရားတို့တရားဟောတဲ့ viewer စင်းကြီး၄မျိုးရှိတယ်၄မျိုးဒါရောက်တဲ့ခါကျမှပြောမယ်အဲ့ဒီဒီနေရာမှာ၄မျိုးတဲ့ဘယ်နည်းနဲ့သုံးမလဲဆိုရင် question and answer ပုံစံနဲ့သုံးရမှာဒါတော့အမေးဖြေပုံစံဆိုတော့အဲ့ဒီမေးမဲ့သူဘယ်သူစွမ်းနိုင်မလဲဒီဟန်တာ900တဲ့စွမ်းမလား ဒီပြိဿတွေလည်းမစွမ်းနိုင်ဘူးနော်ဒီလိစီတိပြိဿလည်းမစွမ်းနိုင်ဘူးဒါတော့ရှင်သာရိပုတ္တရာမောက္ကလန်တို့ဘလို့လဲဧကမဧကတာဝကမာသာဝကတွေကစွမ်းနိုင်မှာသူတို့လည်းမစွမ်းနိုင်ဘူးလေကဲမင်းမဲ့ question တာဘလောက်ခက်သွားပြီလဲဆိုတော့ကဲမထူတော့ဘူးဆိုတော့ကဲခက်မိပြီပဲဖះကလုံးနှင်းလုပ်လိုက်ကြစို့ copy ကူးပြီးတော့မှဖះလည်း copy လုပ်တယ်အဲ့တော့ဖះတစုဖန်ဆင်းလိုက်တဲ့ခါကျအဲ့ဖန်ဆင်းတဲ့ဖះကိုနေမိတာဖះလို့ခေါ်တယ် copy ဖះ ဘာဖရားလဲနိုင်မိတာဖရားဖရားတဆူပုံစံတူအောင်လုပ်ပြီးမှအဲ့ဒီဖရားတဆူကမှဒီတက်ရှိဖရားကိုဖန်ဆင်းဖရားမေးရတာအဲ့ဒီလိုအမေးအဖြစ်နဲ့ဟောရတာအဲ့ဒီဟောပြီးရင်နတ်ပြမပေါင်းဘလောက်ကြွမယ်ဆိုပြီးတော့အဆုံးအထိမြတ်စွာဘုရားကြည်ရတယ်နော်အဲ့ဒီလိုကြည်ပြီးမှဒီရဲ့ဖြစ်စဉ်ကြီးတစ်ခုလုံးကိုမြတ်စွာဘုရားမနေ့အစိုးကြီးကတလို့ချထားပြီးပြီအဲ့ဒီတော့မြတ်စွာဘုရားကနေပြီးတော့အဲ့ဒါချပြီးတော့နေကိမဲ့ဆွမ်းခံစာအချိန်ရောက်တည်တအောင်စောင့် ဆက်ထွက်လာပြီနော်ရောဤနီချောင်းကမ်းပါရောက်ကြပြီအဲ့ဒီခါကျတော့ညနေခင်းလေးရောက်ပြီ နော်ညနေခင်းလေးရောက်ပြီဆိုတဲ့ခါကျတော့မြတ်စွာဘုရားကျောင်းတော်ကနေဇန်နဲ့ကြွလာတာဇန်နဲ့ကြွပြီးသူတို့ရဲ့ညနေခင်းနေရရှိသေးတယ်မဝင်သေးဘူးအပေါ်တက်တဲ့မှာဇန်နဲ့တခါတဲ့အကုန်လုံးအမ်မောင်းသောရောင်ကြီးတော်ဆိုတာရှိတယ်နီလာရောင်ကြီးတော်နော်နီလာဆိုတာညို့မိုင်းမိုင်းအယောင်ဦးဇင်းတို့ရောင်ကြီးတွေမှာဟောမှာသွားကြည့်လို့ရှိရင်တွေ့လိမ့်မယ်ညို့မိုင်းမိုင်းညို့မိုင်းမိုင်းတွေ့တယ်မဟုတ်လားအနီမဟုတ်ဘူးနော် ညို့မှောင်းမှောင်းမှောင်သွားတာမှိုင်းသွားတာအဲ့ဒီမှိုင်းတဲ့ရောင်ကြီးတော်ဆိုတာရှိတယ်နေလပိတာလောကိတာဩရာဒဆိုတာရောင်ကြီးတော်6ပါးထဲမှာအဲ့ဒီညို့မှိုင်းတဲ့ရောင်ကြီးတော်လွတ်လိုက်တဲ့အချိန်ကျအကောင်လုံးလူတွေကမှောင်ကျသွားတာဖောက်တယ်ကြတယ်လို့ပဲမမြင်ရတော့မမြင်ရတဲ့ခါကျတော့အဲ့ဒီမှာမြတ်စွာဘုရားကအကောင်လုံးကလူဆိုတဲ့သဘောကနော်ကိုယ့်လက်ထက်မှာလက်နဲ့ရှိမှတတ်တည်ကောင်းတာဒါပေမဲ့လက်နဲ့ရှိတာတောင်မှအမှောင်ကြီးတဲ့ရောက်သွားပြီဆိုတဲ့ခါကျတော့ ကြောက်ရအောင်ကြောက်စိတ်တွေဝင်ပြီမှောင်သွားပြီသူ့လက်ကိုမမြင်ကိုယ့်လက်သူမမြင်ကြောက်စိတ်တို့ဟာဘာဖြစ်ပါလိမ့်မလဲစောစောနေရှိတယ်အခုချက်ချင်းကြီးမှောင်သွားတယ်ဘာဖြစ်တာလဲဆိုပြီးတော့အဲ့ဒီခါမှာအကုန်လုံးကသူတို့ကသူတို့တတ်မယ်ဖြန့်မယ်ဓာတ်တွေတုတ်တွေမြောက်လားအော်လားဟဲလားဖြစ်တဲ့အချိန်ကမှသူတို့အကုန်လုံးကအတန်းရှင်းကအဲ့ဒီမှောင်တဲ့ထဲကိုရောက်သွားတယ်မှောင်ပြီးငြိမ်သွားတယ်ငြိမ်ပြီးအတန်တိတ်သွားတယ်တိတ်ပြီးတော့မှအဲ့ဒီကြမှာမြတ်စွာဘုရားအယောင်ပြန်ရုပ်သိမ်းပြီးတော့မြတ်စွာဘုရားထင်ရှားပြလိုက်တာ ထင်ရှားပြတဲ့ခါကျမှမြတ်စွာဘုရားကနေပြီးတော့အယောင်ရုပ်သိမ်းပြီးတော့ကောင်းကင်ကနေဆင်းလာပြီးတော့မောင်မင်းသားတို့တဲ့ဒီတော့ညမြက်ကန်းကိုရောက်လာတာရေချိုးဖို့ရောက်လာတာလားရေကစားကြမလို့လားနော်ဒါမှမဟုတ်ရေကြည့်ဖို့လာတာလားဘာကိစ္စလာတာလဲအဲ့လိုမေးတယ်ဒါတော့မင်းသားတွေက ကပိလဝတ်ဆိုတာကအမျိုးတွေဆိုတော့ကပိလဝတ်မြတ်စွာဘုရားကပိလဝတ်သားဆိုတော့ကပိလဝတ်ကလာတဲ့ဆက်သားတွေမင်းသားတွေမှန်သမျှဟာတို့အကိုကြီးပဲတို့နောင်တော်ကြီးပဲလာပြီးဘုရားရှိခိုးဓာနေတုံးတော့မဖြစ်ပါဘူးကျန်တဲ့တစ်ဖက်ကငါတို့တတ်ချင်တတ်ပေစီတော့ဆိုပြီးတော့တို့ကလည်းလက်နဲ့တချပလိုက်ပြီနော်လက်နဲ့တချပြီဒါတော့ခေါ်ဘက်ကလည်းအာဒါတို့အမျိုးပဲဘုရားဖြစ်လို့ဒါလည်းရင် तू ကနော်ဒီလိုဖြစ်သွားတာတကယ်လို့ဒါလူဘဝနဲ့နဲ့စစ်ကြမင်းဖြစ်မှာစစ်ကြမင်းဖြစ်ရင်တို့ကသူ့ရန်နေရမှာအချမ်းရန်နောက်လိုက်နောက်ပါ ဆိုတော့ तू ဘုရားဖြစ်ပြီဆိုတော့လောကကအထောဘုရားအထောဘုရားအမျိုးကတတ်တယ်ဖြတ်တယ်ဆိုတာမဖြစ်တယ်မူသူများသူတစ်ပါးရဲ့ခန္ဓာကိုယ်ပေါ်မှာအသက်တည်စေတဲ့ဒုတ်တွေဓာတ်တွေမြားတွေဆိုတာမဖြစ်တယ်မူဆိုတော့သူတို့ကလည်းအကုန်ရှိသမျှကြောပေါ်ပခုံးပေါ်လက်တင်မှာခိုင်းတဲ့ဒုတ်ဓာတ်လက်နဲ့တွေပြစ်ချလိုက်တော့လက်နဲ့တွေချနော်အဲ့ဒီကစငြိမ်းချမ်းရဲ့စတာပဲဟုတ်တော့မဟုတ်လားလက်နဲ့မချငြိမ်းချမ်းရင်မရဟုတ်တော့မဟုတ်လားလက်နဲ့ရှိရင်လူတွေတတ်တည်ကောင်းနေတာလက်နဲ့မရှိမှလက်နဲ့ချမှ ငင်းချမ်းရေးကအရမှာဆိုတဲ့အခါကျတော့လည်းပဲငင်းချမ်းရေးကဘေးကငင်းချမ်းရေးလဲဆိုရင်လက်နဲ့ချတဲ့ငင်းချမ်းရေးမဟုတ်ဘဲနဲ့လက်နဲ့တည်းဆိုတဲ့လောဘဒေါသငင်းချမ်းရေးကိုပြောတာအဲ့ဒါကိုအရင်ချရမှာအခုကြည့်လက်ထက်ကလက်နဲ့ချတာဘာမှမဆမ်းဘူးချလိုက်ပြီးပြန်ကောက်တာပဲလေဟုတ်တော့မဟုတ်လားဒါတော့တကယ်ကောက်လို့မရအောင်ချရမယ်လက်နဲ့ကဦးဇုံတို့ကြမ်းပါတယ်ဆိုတဲ့ဒေါသကိုချရမှာလောဘကိုချရမှာအခုမင်းသားတွေလက်နဲ့ချတဲ့နေရာမှာဘာကြလို့ဘာချတာလဲ အဲ့တော့ပြောနေတာမဟုတ်တော့ပါဒေါသကြလို့လက်နဲ့ချတာဟုတ်တယ်မဟုတ်လားမာနကြလို့လက်နဲ့ချတာငါတို့နေရမယ်ဆိုတော့မာနလည်းရှိနေတယ်တို့ပိုင်ရမယ်ဆိုတော့ရေကိုလှုတဲ့လောဘလည်းရှိနေတယ်ဒါဟာမကောင်းပါဘူးဆိုတော့ကိုမသိတဲ့မောဟလည်းရှိနေတယ်မကောင်းပါဘူးဆိုတော့မှားတဲ့လမ်းစဉ်ဒိဋ္ဌိကလည်းရှိနေတယ်ဒါတော့သူတို့ကအခုနစောစောကရှိနေတဲ့လောဘဒေါသမောဟကိုချပထမချပြီးမှမကောင်းမှုသိပြီး ဒါမကောင်းမှသိတဲ့အတွက်အဲ့ဒီကြမှာငါတို့ကိုတတ်ချင်တတ်တော့ဆိုပြီးတော့မှအတွင်းစိတ်ကိုချနိုင်လို့အပြင်လက်နဲ့ကြတာညဉ့်ဉန်းရဲ့အဓိကအချက်လူတွေမှာရှော့ဖို့ကဘာအရင်စရှော့မလဲအဲ့ဒါအရင်စရှော့ရတာနော်ထားတော့အဲ့ဒါပြောရင်ပြီးမှာမဟုတ်ဘူးအဲ့ဒီတော့မြတ်စွာဘုရားအဲ့မေးတဲ့ကတပိတို့တို့ရေကစားတာလားမဟုတ်ဘူးတဲ့တပိတို့တို့ရေလာကြည့်တာလည်းမဟုတ်ပါဘူးဗျာတဲ့တပိတို့တို့ရေလွတ်မလို့စစ်ပွဲဖြစ်တော့မလို့ပါဗျာဆိုတော့ဟာနေပါအောင်နဲ့မင်းတို့ရေကဘလောက်တန်တယ်လဲ ရေကတော့ဘလောက်မှမတန်ပါဘူးခင်ဗျာဘာမှမတန်ပါဘူးမြေကတော့ဘလောက်တန်လဲမြေကတော့တော်တော်ကြီးကိုတန်ဖိုးကြီးပါတယ်ဒါဆိုရင်တက်ကြမင်းမျိုးတာကိယမင်းမျိုးကောလိယမင်းမျိုးတွေကဘလောက်တန်တယ်လဲဆိုရင်အ내ကပါဠိလိုပါတယ်လေအေးအ내ကဆိုတာအဆိုတော်မဟုတ်ဘူးဗျာတော့ကြအ내ကဆိုလို့ဒီနားအဆိုတော်ရောက်နေမယ်သူဟိုဘက်ထပြေးမှာဆိုလို့ဥစဉ်စောစောပိတ်ထားရတာလူတွေကဟာလာအဆိုတော်နာမည်မှတ်ပြီးတော့ဟိုဘက်ရှိတဲ့တင်တယ်ငါတို့ဒီဘက်လာတာတော့မှားပြီးတင်တယ်ဆိုပြေးမှာဆိုလို့မဟုတ်ဘူး တန်ဖိုးပြောတာနော်အ ਨੇ ကဆိုတာတန်ဖိုးဖြတ်လို့မရလောက် priceless ဒီတန်ဖိုးကိုဘယ်လောက်လို့တတ်မလဲရာပြကတတ်လို့မရဘူးလူတွေရဲ့သွေးလူတွေအမျိုးလူတွေရဲ့အသက်ကိုဘာနဲ့တန်ဖိုးဖြတ်မလဲခိုင်းဖြတ်လို့မရလို့ပါဠိလိုအ ਨੇ ကတန်ဖိုးဖြတ်လို့ကိုမရလောက်ကြီးပါတယ်တဲ့ဒါတော့မြတ်စွာဘုရားထောက်ပြတယ်နော်ဘာမှတန်ဖိုးမရှိတဲ့ရေကလေးအတွက်ကိုတန်ဖိုးဖြတ်လို့မရတယ်မင်းတို့မင်းကြီးမင်းသားသွေးတွေသွေးချောင်းစီးတော့မှာလား ။ဘာကြောင့်မလို့အဖိုးမတန်တဲ့ရေလေးတွေ့အဖိုးဖြတ်လို့မရတဲ့မင်းတို့တက်ကြသားကြီးကောလိယမင်းမျိုးတွေတည်ကြရမှာလေဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာငြိမ်းချမ်းရေးတရားဆိုပြီးတော့မြတ်စွာဘုရားဟောတာ။ဒါကြောင့်လူသားတွေကလူသားတွေရဲ့အသက်ကိုမိမိတို့လိုချင်တဲ့မြေတွေရေတွေနဲ့တန်ဖိုးထွာနေလို့တိုင်းနေလို့ဒီမြေကိုတန်ဖိုးအရှိကလူရှိကထားပြီးလူတွေကသူတို့နောက်ကထားတိုက်တာဒါကိုပြည်ရပြည်ကြောင့်ညှိနှိုင်းပြီးတော့မှ အခုမြတ်စွာဘုရားအဲ့ဒါလို့တန်ဖိုးညှိပေးလိုက်တဲ့အခါမှာတကယ်တမ်းတွေ့ကြည့်တော့သူတို့တန်ဖိုးရှိတယ်လို့ထင်တဲ့ရေမြေသည်မရှိဘူးလို့ထင်တဲ့လူထက်အများကြီးတန်ဖိုးကကျနေကြတာဒါကိုသိဖို့အရေးကြီးတယ်ဒီတိုင်းမဲ့လူဂုံလူသိက္ခာလူဘဝလူတန်ဖိုးလူရကြတဲ့ကုသိုလ်ကိုမိမိတို့ကအဲ့ဒါလို့မြင့်တင်မထားရင်မိမိတို့ဘဝကြီးကနှိမ့်နေတဲ့ကိုရောက်သွားတယ်အကုသိုလ်လို့ဖို့ဝင်မလေးဘူးလူတယောက်ကိုကြမ်းကြမ်းတမ်းတမ်းပြောဖို့ဆိုဖို့ဆဲဖို့ဝင်မလေးဘူး ငါတို့သည်ပြောတော့ကတော့ငါတို့သည်တာကီမျိုးဟေတို့ဘမှာပြောပြီးဆဲဖို့ဝင်မလစ်ဘူးတမိုင်းနဲ့တော့ရေးတယ်တကောင်းကစတယ်ပြီးတော့တာကီမျိုးဖះနဲ့မျိုးဆက်တယ်ပြီးတော့လှုပ်တော့တမျိုးဖះနဲ့မျိုးတယ်မဆဲရမပြူရဘူးလေရမဖြစ်ရဘူးလေမကြမ်းရဘူးလေကံပတ်နဲ့လေဒီပြီးတော့အမျိုးဖြတ်တော့မယ်ဖះအဆဲတော့မဖြတ်နိုင်ဘူးဟုတ်လားဖះနေပဲပြတ်ချင်းပြတ်မယ်ဟလားကိုလုံးနေကြတော့ပြတ်မှာမဟုတ်နော်ဒါတော့ကောင်းပြီ မြတ်စွာဘုရားကအဲ့ဒီမှာငြိမ်းချမ်းရေးနော်ဒီစကားလေးကပြောခဲ့တဲ့အတွက်မြတ်စွာဘုရားအမျိုးရဲ့အတွင်းနောက်ခံပြဿနာကိုဖြစ်တဲ့ကိစ္စကရောဟိနီမြကံဘေးမှာမြတ်စွာဘုရားတန်ဖိုးနှစ်ခု value ကိုရှင်းပြလိုက်တဲ့အတွက်ကြောင့်မလို့အလုံးတီးပြီးတော့အတွင်းထဲမှာကြမ်းတဲ့ရမ်းတဲ့မတိမိုင်မာတဲ့နော်လောဘတွေဒေါသတွေမာနတွေဒိဋ္ဌိတွေအတ္တတွေကအဲ့ဒီမှာအရင်ကြပြီးတော့ကပိလဝတ္ထုပြည်ဘက်ကမင်းသားတွေလည်းလက်နဲ့ချပလိုက်ပြီး ကောလိယဘက်ကချီးတက်လာတဲ့စစ်တပ်ကြီးလည်းလက်နဲ့ချမြတ်စွာဘုရားရှင်မှာဒူးထောက်ပြီးတော့အားလုံးကောင်းကအားလုံးမန်ကြပြီးလက်နဲ့ကြသွားပြီးမန်ကြသွားပြီးဘုရားရဲ့တရားကိုနာသွားပြီးဒါတော့ဟောမဲ့တရားတော့နောက်တစ်ပတ်မှဆက်ကြတော့ဗျာဟုတ်လား gain ဒီနေရာပဲထားကြအောင်ဆိုအားလုံးသာတို့